သနာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်ဒုဗရလပြည်ကျော်နှစ်ရက်နေ့ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ18ရက်တန်ကြာတာပရိနေ့ညနေ6:00နာရီနဲ့3မိနစ်အချိန်ခါမှာဒီနေ့သုလဝေဒလာတုတ်တံကို စတင်ပြီးတော့လေ့လာသင်ကြားကြမှာဖြစ်ပါတယ်။ အဲ့တော့ပြီးကြတဲ့ဘတ်တုံးကအမှန်ငါမေကွန်းလေးနဲ့အဖြေလေးကိုထပ်ပြီးတော့ရှင်းပြခြင်းလို့အဲ့ဒါတော့အဲ့ဒီမေကွန်းလေးကိုထပ်ဖတ်ပေးပါအောင်မြတ်စာရဖတ်ကဒီမှာဥပါဒာနဲ့ဥပါဒာနဲ့ခန္ဓာအမေဆိုတာလေးနံပါတ်5ဥပါဒာနဲ့ဥပါဒာနဲ့ခန္ဓာအမေအရှင်မဓမ္မဒိဏထိုဆွဲလမ်းမှု ဥပါဒံဒီပင်ထိုဆွဲလမ်းွယ်ခန္ဓာ၅ပါးတို့ပါလော သို့မဟုတ်ဆွဲလမ်းမှုဥပါဒံဒီဆွဲလမ်းွယ်ခန္ဓာ၅ပါးတို့မှတခြားပါလောအဲအဲ့ဒီဟာလေးမှထားပါဦးနော်သူကဝိတာခဒီ တထေးကြီးကလည်းဂုံကတော့တထေးကြီးပေါ်လေလူကအရွယ်မကြီးသေးပါဘူး35လောက်ရှိမှာပေါ့အဲ့တော့သူကလည်းအနာဂတ်ဖြစ်ပြီးပြီအနာဂတ်ဖြစ်ပြီးတော့သူ့အိမ်ရှင်မဘိက္ခုနီမဝတ်သွားပြီးတော့3နှစ်ရက်3ရက်နေပြီးကျောင်းပြန်လာကျောင်းပြန်လာတော့တန်တရားရှိလို့ဘယ်လိုလဲဆိုရင်နှစ်ရက်3ရက်နဲ့တရားထုတ်တယ်ဆိုတော့မယုံကြည်တာပေါ့လေ မယုံကြည်တဲ့သဘောပြီးတော့ပြန်လာတယ်ဆိုတော့ဒါသူကောက်ချစ်ချတာကသူစီသာသနာတော်မှာမပြောလို့ပြန်လာတယ်လို့ဒီလိုအထင်များပုံပေါက်ပါတယ်နော်ဒါကြောင့်မလို့တဲ့ရကြီးသာသနာတော်မပြောလို့ပြန်ပြီးတော့တောတောကြောင်းနေတာကနေမြို့ကြောင်းပြန်လာတာလားလို့မေးရမှာမကောင်းဘူးလေဒါကြောင့်မလို့သူပထမမေးတဲ့မေခွန်းလေးခုကတော့သူဖြေတဲ့ဖြေဟာသစ္စာလေးပါးနဲ့ပတ်သက်ပြီးတော့ မေးလိုက်တော့ဒီသစ္စာလေးပါးကိုဖြည်းဖြည်းလဲလဲမထောက်မထမထောက်မထစ်မငေါ်ပဲနဲ့နော်ရဲရဲတင်းတင်းပြက်ပြက်သားသားဖြစ်နေရင်တော့သူသာသနာမှာထောက်တရားအကိုရရပြီတနည်းအရိယာဖြစ်ပြီးရန်တာဖြစ်ပြီးလို့သူကယူဆမယ်ပေါ့လေမဖြစ်နေရင်တော့သူဒါသာသနာတော်မမွေ့လျော်ဘူးလို့ယူဆထားယူဆမယ်လို့ပြင်ဆင်ထားတာကိုအခုနံပါတ်5ကြတော့သစ္စာ၄ပါးနဲ့ပတ်သက်တဲ့မေခွန်းကတော့ပြီးသွားပြီ သစ္စာလေးပါးကိုဖြစ်နေတယ်ဆိုလို့ရှိရင်ဒါကနော်တာမန်လူတွေဖြစ်နေတဲ့အလုံးမဟုတ်ဘူးဒါအရိယာဖြစ်မှဖြစ်နိုင်မယ်အရိယာတောင်မှပဲနော်တော်တော်ကြီးကိုညံထက်ထက်မြက်မြက်နဲ့အရိယာဖြစ်ထားတဲ့ဟာမျိုးပရိပရိသံပိတာ၄ပါးဆိုတော့ညံဒူးကြီးတွေရပြီးတော့ယန္တာဖြစ်တဲ့ဟာမျိုးဒါတော့နောက်ထပ်ဒါကလည်းပဲဝိသကကျောင်းအဲတထေးကြီးက ဓမ္မဒိဏဟာအမတန်ညံထက်မြက်တာဖြစ်တဲ့အတွက်ကြောင့်မလို့သာသနာတော်စီကားနေတဲ့အချိန်နော်ဘုရားနေတကွာရန်တာတွေစီစီကားကားနဲ့နေရာတကာသစ္စာလေးပါဟောတော့ကိုတွင်ထိုးတွင်သိမဟုတ်ဖက်နဲ့လေ့လာပြီးသိရင်လည်းဒီလောက်တော့ဖြေနိုင်လိမ့်မယ်ဒါကြောင့်မလို့ तू ကသစ္စာလေးပါးကိုဖြေနိုင်တာနဲ့မကျင့်တတ်ဘူးမကျင့်တတ်တော့ဒါတဲ့ခက်တာကတိုက်ပြီးတော့အသေးစိတ်မေးအောင်ပဲဆိုပြီးတော့မေးတာမေးတော့ ပြောမယ်ဆိုရင်ခက်လာတာပေါ့နော်ခက်လာတယ်ဒါကြောင့်သူကဘလို့ခွဲလိုက်ဆိုတော့နော်ဒီသစ္စာ၄ပါးမှာသစ္စာ၈နှစ်ပါးကဒုက္ခသစ္စာနဲ့သမုဒယသစ္စာဟုတ်တယ်မလားပြမဗျာဒုက္ခနဲ့သမုဒယကိုထပ်ပြီးတော့ခွဲမေးတယ်ခွဲမေးတော့ခါကြတော့ဒီနေရာမှာက ခါတိုင်းကဦးဇင်းတို့သူတော်တဲ့နေရာတင်နန်းသားတွေကြားဘူးမှာကဒုက္ခသစ္စာသမုဒယသစ္စာလို့ကြားဘူးလိမ့်မယ်ဒါကို तू ကပြောနေကြဒုက္ခသစ္စာသမုဒယသစ္စာဆိုတဲ့စကားလုံးနဲ့မမေးဘူးအဲ့ဒီမှာကိုကိုရှင်အတတ်နေပြီတာမန်လူတွေဆိုအဲ့ဒီမှာဒီ terms ကိုမသိတာနဲ့ကိုမှဗာမင်းမသိတော့မှမဟုတ်တော့ဘူး question ကစကားလုံးလဲထားတယ်မင်းနေကြကဒုက္ခသစ္စာနဲ့သမုဒယသစ္စာဒီစကားလုံးသုံးတယ်အခုအဲ့လိုမသုံးဘူးဘာနဲ့ဘာသုံးလဲဆိုရင် ဥပါဒံရဲ့နော်ဥပါဒံကနေဆွဲလမ်းမဲ့ခန္ဓာရဲ့ဒီနှစ်ခုနှစ်တွဲသုံးထားတာနော်ဥပါဒံဆိုတာဟာတဏှာပဲနော်ဒီနေရာမှာတော့နော်ခန္ဓာ၅ပါးကတော့ဒုက္ခသစ္စာပြောတာဒါပြောတာဒါတော့သစ္စာနှစ်ပါးကိုထပ်ပြီးတော့သူမေးမှာ မေးတော့သကလုံးကိုအဲ့ဒီမှာနေနည်းကွဲစီခြင်းလို့နော်ဒီနေရာမှာဝိသခ ကျောင်းတကာကလည်းအနာခံဆိုတော့ तू က तू ကရိုးရိုးမမေးဘူးနော် question ကိုတခါတည်းစကလုံးမှာလဲပြလိုက်တယ်နော်အဲ့ဒါတော့ဒီနေရာမှာမေးတာက ရိုးရိုးအခါတိုင်းဆိုလို့ရှိရင်နော်သမုဒိယသစ္စာဒီဒုက္ခသစ္စာကို ပြောတာလားသမုဒိယသစ္စာဆိုတာခန္ဓာ၅ပါးကို ပြောတာလားနော်သုံးဖို့ရသမုဒိယသစ္စာနဲ့နော်ခန္ဓာ၅ပါးဆိုတာဒုက္ခသစ္စာအတူတူပဲလားသုံးဖို့တခြားစီလားတောင်းမေးတာ ခါတိုင်းကမေးခွန်းနဲ့ဆိုရင်ဒီလိုမေးရလိမ့်မယ်နော်ဒါတော့အကြောင်းသမုဒိယသစ္စာနဲ့အကျိုးဒုက္ခသစ္စာစီအတူတူလားခါတိုင်းကမေးတဲ့မေးခွန်းဆိုဒီလိုမေးရနောက်နောက်တစ်ပိုင်းကသို့မဟုတ်ရင်လည်းအကြောင်းသမုဒိယသစ္စာဒီနော်အကျိုးဒုက္ခသစ္စာကနေအလွတ်လားသူတို့တွေကလည်းလွတ်နေတဲ့ဟာလားဘာမှမဆိုင်ဘူးလားလို့ပြောတာဆိုလို့ရှိရင်နည်းနည်းရိပ်မိပြီလားမှန်ပါဗျာရိပ်မိပြီ အေးအဲ့ဒါအဲ့ဒါဒီပင်လေဒါမေကုံပဲနော်အဲ့ဒါကြောင့်မလို့မေကုံကိုနည်းနည်းထပ်ရှင်းတာဒါတော့ဒီနေရာမှာတော့သူ့အတိုင်းပြန်ဖတ်ပြပါမယ်ထိုဆွဲလမ်းမှုဥပါဒံဒီပဲဆိုတာဥပါဒံတဏ္ဏမို့လားတင်ပါဗျာအဲဥပါဒံတဏ္ဏဒါတော့တဏ္ဏဆိုတာကအကြောင်းသမုဒိယသစ္စာဒါတော့ထိုဆွဲလမ်းမှုဥပါဒံဒီပဲဆိုတော့ထိုဆွဲထိုအကြောင်းသမုဒိယသစ္စာဒီပင်လေထိုဆွဲလမ်းပွဲခန္ဓာ၅ပါးလို့ဆိုတာတဏ္ဏကဆွဲတာက ခန္ဓာ၅ပါးဆွဲတာလေ ခန္ဓာ၅ပါးကဒုက္ခသစ္စာမဟုတ်လားမှန်ပါဗျာအဲ့တော့နော်သူပြောချင်တာကထိုဆွဲလန်းတဲ့တဏှာသည်နော်အဆွဲလန်းစရာကောင်းတဲ့နော်ခန္ဓာ၅ပါးလားဆိုတော့ဆွဲလန်းတတ်တဲ့တဏှာနဲ့ဆွဲလန်းစရာကောင်းတဲ့ခန္ဓာ၅ပါးကိုထပ်တူမေးတာအတူတူပဲလားဒါကအခုအခုလက်ရှိမေးတဲ့ဟာနော်နောက်တစ်ခါကျတော့သို့မဟုတ်အဲ့ဒီလိုပါမဟုတ်လို့ရှိရင်တဲ့ဆွဲလန်းမှု ဥပါဒံတိဒါကတဏှာနော်ဇွဲလာမှုဥပါဒံတိနော်ဒါတဏှာကိုပြောနေတာတဏှာသည်ဟောဆွဲလန်းပွဲခန္ဓာ၅ပါးကတခြားလားတိတန်လားလို့ပြောတာဒုက္ခသစ္စာထဲမှာမပါဘူးလားဆိုတော့နားလည်လားမသိဘူးဒီမှာနားလည်ပါတယ်ဟုတ်ပြီနော်အဲ့ဒီအကိုပြောတာဒါတော့ထပ်ပြောမယ်နော်ပထမမင်းနေကြမင်းကုန်းနေပြောမယ်နားချဘူးနေကြနားတော်ရင်းနဲ့နော် အကြောင်းသမုဒယသစ္စာသည်အကျိုးဒုက္ခသစ္စာဆိုတာခန္ဓာ၅ပါးနဲ့အတူတူပဲလားဒါကိုပဲပြောတာလားဒါကအချားနေကြနော်ဒီမှာဘယ်မဟုတ်ထိုအကြောင်းသမုဒယသစ္စာဆိုတဲ့တဏှာသည်ခန္ဓာ၅ပါးကနေအလွတ်လားခန္ဓာ၅ပါးထဲမှာမပါဘူးလားဒီတိတန်သူပါတာသူထပ်ရှိနေတဲ့အရာလားခန္ဓာ၅ပါးကအပြင်နော်ဒီပြင်တိတန်တစ်ခုရက်တည်တာလားလို့ ဝိသကကျောင်းတကာကမေးတာနော်ဝိသကကျောင်းတကာလည်းဝိသကတကာကြီးကမေးတာဒါတော့အဲ့ဒီမေကွန်းကအဲ့ဒါပဲနော်ဒါကြောင့်မလို့နည်းနည်းလေးသူ့ရဲ့မေကွန်းကခါရင်ကြားနေကြကသမုဒိယသစ္စာနဲ့ဒုက္ခသစ္စာလို့ကြားရမယ်အခုကြတော့နော်ဥပါဒံဆိုတဲ့စကားလုံးရဲ့ဥပါဒံနဲ့ခန္ဓာဆိုတဲ့စကားလုံးရဲ့ဒီဒီနှလုံးနဲ့ပြောင်းလိုက်တာအတူတူပဲနော်အတူတူပဲလို့မှတ်ပါအဲကြောင့်မလို့ तू က လောကီသစ္စာလို့ခေါ်တဲ့ဒုက္ခနဲ့သမုဒယသစ္စာကိုထပ်ပြီးတော့အသေးစိတ်ခွဲတာတစ်ခုစီကိုနော်တဏှာနဲ့တဏှာကဆွဲတဲ့ခန္ဓာ၅ပါးဟာအတူတူပဲလားသို့မဟုတ်ဆွဲလန်းတတ်တဲ့ဥပါဒံဆိုတဲ့တဏှာသည်ခန္ဓာ၅ပါးကနေအလွတ်လားတိတာဘာမှမဆိုင်ဘူးလားလို့ဒီလိုထပ်မေးထားတာဒါကြောင့်မလို့ဒီလိုမေးခွန်းမျိုးอ่ะစဉ်းစားကြည့်ပါလားအခုတောင်ကိုမေးခွန်းတော့ကိုမနာဒီမေးခွန်းတော့ကိုမနဲ့နားလည်အောင်လုပ်နေရတာเนาะမေးခွန်းအဖြေဆိုတာမပြောနဲ့ ဒါတော့ဟိုဘက်ကိုသူဖြေထားတဲ့အဖြေလေးကိုဟိုဘက်သွားကြည့်ရအောင်ကဲအဲ့တော့အဖြေလေးကိုထပ်ဖတ်ပါဗျာဒါမှအဖြေကလည်းထပ်ရှင်းအောင်ပါပြတော့အဖြေဒါယကဝိတာခ ထိုဆွဲလမ်းမှုဥပါဒံတိပင်ထိုဆွဲလမ်းပွဲခန္ဓာ၅ပါးတို့မဟုတ်ကုန်ဆွဲလမ်းမှုဥပါဒံတိဆွဲလမ်းပွဲ ခန္ဓာ၅ပါးတို့မှတခြားလည်းမဟုတ်ကုန်ဒါယကဝိတာခ ဆွဲလန်းွယ်ခန္ဓာ၅ပါးတို့၌လိုခြင်းတတ်မှတ်မှုဆန္ဒရာဂသည်ထိုဆွဲလန်းွယ်ခန္ဓာ၅ပါးတို့၌ဆွဲလန်းမှု ဥပါဒံဖြစ်၏အတိပယ်ဥပါဒံနှင့် ဥပါဒာနဲ့ခန္ဓာသည် အတူတူလည်းမဟုတ်ပါ တခြားစီလည်းမဟုတ်ပါဆွဲလန်းပွေခန္ဓာ၅ပါးတို့၌ဆွဲလန်းတတ်သောသန္နာရာက တဏှာကို ဥပါဒံဟုခေါ်၏အဲ့ဒါလေးပဲထားပါအောင်နော်ဒါကဓမ္မဒေနာယန္တာမှာကြီးရဲ့အဖြေပေါ့နော်သူကစောစောကပြောပြီးပြီဆွဲလန်းတတ်တဲ့ဥပါဒံနော်အဲ့ဒီဆွဲလန်းတတ်တဲ့ဥပါဒံရဲ့နော်ဆွဲလန်းစရာကောင်းတဲ့ခန္ဓာ၅ပါးရဲ့ဒီနှစ်ခုသည် တူတူလားလို့မေးခဲ့တဲ့မေးခွန်းကို तू ကဖြေတာကနော်တူတူမဟုတ်ဘူးတဲ့အဖြေရပါတယ်လေအတူတူမဟုတ်ပါဗျာအဲဟောဒီဥပါဒံနော်ဟောဒီဥပါဒံရဲ့ဥပါဒံကနေဆွဲလန်းတဲ့ခန္ဓာ၅ပါးရဲ့ဒီနှစ်ခုဒီအတူတူမဟုတ်ဘူးတဲ့တခုတည်းမဟုတ်ဘူးလို့ပြောတာနော်ဆွဲလန်းတတ်တာကတခုအဆွဲလန်းခံရတဲ့ခန္ဓာ၅ပါးကတခုနော်ဒါတခုနော်ပြီးသွားပြီ နောက်တစ်ခုကတခါဆွဲလန်းဆွဲလန်းမှုဥပါဒံသည်ဆွဲလန်းမှုဥပါဒံဆိုတာတဏှာကိုပဲယူထားပေါ့နော်ဆွဲလန်းမှုဥပါဒံတဏှာသည်ခန္ဓာ၅ပါးတို့မှာတခြားလည်းမဟုတ်ဘူးတဲ့ဟောဒါတော့တခြားလည်းမဟုတ်ဘူးဆိုတော့ဒီထက်မှပါမနေပြန်ဘူးလားပါနေပါတယ်ဗျာပါနေပြန်တယ်ပါနေပြန်တယ်အဲ့လိုအဲ့တော့ဒီဥပါဒံကတဲ့ဆွဲလန်းတဲ့ခန္ဓာ၅ပါးနဲ့လက်တိတိတန်တန်ကြီးတခြားတိတိတန်တန်မဟုတ်ဘူးဆိုတဲ့အတိပ္ပယ်က ဒီခန္ဓာ၅ပါးထဲမှာပဲထပ်ပြီးတော့တဏှာကပြန်ပါနေတယ်လို့ဆိုတာခန္ဓာ၅ပါးကနေတိတိုင်ကြီးအလွတ်ကြီးမတည်ဘူးအဲ့ဒါကြောင့်တဂါဝိတာခါတဲ့ဆွဲလန်းပွဲ ခန္ဓာ၅ပါးတို့၌ဒါခန္ဓာ၅ပါးနော်ဥပါဒณะခန္ဓာ၅ပါးအဲ့ဒီဆွဲလန်းစရာကောင်းတဲ့ခန္ဓာ၅ပါးမှာဆွဲလန်းတတ်တဲ့သန္တရာဂလို့ခေါ်တဲ့တဏှာကနော်အဲ့ဒီခန္ဓာ၅ပါးအပေါ်မှာဒီဆွဲလန်းမှုဖြစ်တာကို ဒီဒီအဲဆန္ဒီတဏဖြစ်ပြီဆိုရင်တဏဆိုတဲ့ဆန္ဒရာကဖြစ်ပြီဆိုရင်ဟောဒီခန္ဓာ၅ပါးအပေါ်မှာပဲဆွဲလန်းပြီးတော့ဥပါဒံတဏဖြစ်ပါတယ်လို့သူကထပ်ဖြည့်တယ်လေဒီမှာဆွဲလန်းပွဲခန္ဓာ၅ပါးတို့၌ခန္ဓာ၅ပါးအပေါ်မှာနော်လိုချင်မှုဆန္ဒလိုချင်တတ်မှုမှုဆန္ဒရာကဒီဒါကဆွဲလန်းတတ်တဲ့တဏဒါကဆွဲလန်းခံရတဲ့ခန္ဓာ၅ပါးဒါကဆွဲလန်းခံရတဲ့ခန္ဓာ၅ပါး နော်ဒါတော့ဆွဲလန်းတတာကဒီဟောဒီမှာစန္ဒရာကဆိုတဲ့တဏှာဒါတော့အဲ့ဒီဆွဲလန်းပွယ်ခန္ဓာ၅ပါးတို့၌ဆွဲလန်းမှုဥပါဒံဖြစ်၏တဲ့ဒါတော့ဒါတော့ဆွဲလန်းမှုဥပါဒံဖြစ်ရင်ဘယ်မှာပဲဖြစ်တယ်လဲဆိုခန္ဓာ၅ပါးမှာပဲဖြစ်ရတယ်ဒါတော့ပြောချင်တာကဆွဲလန်းမှုတဏှာဖြစ်ရင်ဘယ်မှာဖြစ်တယ်လဲခန္ဓာ၅ပါးပေါ်မှာပဲပြန်ဖြစ်ရတယ်ဒါတော့ခန္ဓာ၅ပါးနဲ့ ဆွဲလန်းတတ်တဲ့တဏ္ဏတဏ္ဏနဲ့ခန္ဓာ၅ပါးတခါတိတန်ကြီးခွဲလို့ရရဲ့မရပါဗျာလုံးဝထပ်တူလည်းမကြဘူးတိတန်ကြီးလည်းခွဲမတည်ဘူးလို့ပြောတာနော်အဲ့ဒီတော့အဲ့ဒါလေးကနည်းနည်းလေးရှုပ်ထွေးတယ်ရှုပ်ထွေးတော့ဦးဇုံတော့နောက်ကိုနည်းနည်းကြော်ကြည့်အောင်နော်ဒီဇာကွက်ကလေးကိုနောက်တစ်မျက်နှာကြော်ကြည့်မယ်ကြော်ကြည့်တော့ဒီပိုင်းလေးပဲကြော်တာဖန်ပတ်ကြည့်တာပေါ့နော်ဒီပိုင်းလေးပဲနောက်နှစ်ကွက်ကလေးပဲကြည့်မယ်ဟောကျန်တဲ့သုံးခုကနောက်ပြီးမှရှင်းတာပေါ့ ဒါတော့ကောင်းပြီအခုဥပါဒံဆိုတာစန္ဒရာဂနဲ့တဏှာအတူတူလို့မှတ်ပါတုတ်တံမှာကြတော့မြတ်စွာဘုရားကတုတ်တံမှာတဏှာကိုစကလုံးတစ်လုံးနဲ့သူကနောက်ထပ်ပြောင်းဟောတာစန္ဒရာဂလို့ဟောတယ်အဲ့စန္ဒရာဂတဏှာကိုပြောတာဒါတော့တဏှာနဲ့စန္ဒရာဂအတူတူလို့မှတ်ထားနော်ဒီစကလုံးနှလုံးဟာစကလုံးကွဲပေမဲ့အတိပ္ပယ်တူတယ်လို့မှတ်ထားပါဒါတော့ဒီဒီဒီတုတ်တံအရာ ဒီထဲမှာဒိဋ္ဌိထည့်မထားဘူးနော်အဘိဓမ္မာနိယတော့ဒီနေ့ကတော့ငါပြီးခဲ့တဲ့ပတ်တုန်းကပြောထားတယ်တဏှာနဲ့ဒိဋ္ဌိကိုနှစ်ပါးကိုဘာလို့ခေါ်လဲဆိုဥပါဒံလို့ခေါ်တယ်ဒါတော့ထားတော့เนาะဒီလောလောဆယ်ရှိတဲ့အတိုင်းပဲရှင်းမယ်ဒိဋ္ဌိကိုမထည့်နိုင်အောင်ပေါ့เนาะဟောဒီဆွလန်းတတ်တဲ့တဏှာဒီဆွလန်းတတ်လို့သူ့ကိုဘာလို့ခေါ်လဲဆိုဥပါဒံလို့ခေါ်တယ်ဘာလို့ခေါ်လဲဥပါဒံခေါ်ပါတယ်အဲဥပါဒံဆိုတာဘာတူလဲတဏှာပြောတာတဏှာဆိုတာဘာတူလဲဆိုရင်ဘာခေါ်လဲအဲဥပါဒံ နော်ဒါကိုအရင်မှတ်မယ်နော်မှန်ပါဗျာဥပါဒံဆိုတာဘာသူပြောတာလဲဆိုတော့တဏှာကိုပြောတာတဏှာကိုဘာကြောင့်မလို့ဥပါဒံလို့ခေါ်လဲဆွဲလန့်တက်လို့ဥပါဒံလို့ခေါ်တာနော်ဒါတော့တဏှာရဲ့တတိကဘာလဲဆိုကောင်းခြင်းလို့ပဲမှတ်တာနော်ဒါတော့ဟောကောင်းခြင်းလို့ပြောလိုက်တာနဲ့စိတ်ထဲမှာဘာတွဲပါလဲစီးတယ်လို့မပါဘူးလားပါပါတယ်ဗျာအဲအဲ့ဒီလိုပေါ့ကိုဗမာစကလုံးတွေပဲနည်းနည်းလေးအဓိပ္ပာယ်မှတ်လေကောင်းခြင်းလို့ပြောလိုက်ရင်ကောင်းခြင်းဆိုတာစီးတယ်လို့သဘောလေးနဲ့သူ့ရဲ့တတ္တိလေးနဲ့တွဲမနေဘူးလား တွဲနေပါတယ်ကောင်းချင်းကစီးတဲ့တတ္တိရှိတယ်မိသွားကင်ကြီးပူတဲ့တတ္တိရှိသလိုကောင်းချင်းကင်ကြီးစီးတဲ့တတ္တိရှိတယ်ဒီတိုင်းမှာတဏှာကအစီးလိုပဲတွေ့ရာကိုသူ့ကိုသူကသူများကိုသွားထိရင်လဲကတ်တာပဲသူများကသူ့ကိုလာထိရင်လဲကတ်တာပဲဒါတော့စူပါဂလူးလို့ပေါ့ဟုတ်တော့မလားပါဗျာသူကပဲသူများထိထိသူများကပဲသူ့ကိုလာထိထိထိရင်တော့ကတ်ပါမယ်ဗျာကတ်မှာပဲအဲ့ဒါတဏှာရဲ့တတ္တိပဲ နော်တနားရဲ့အလုပ်ကဒါပဲသူ function ကပါလဲသူကိုပဲလာထိထိသူကပဲသူမြောက်သွားထိထိထိတာနဲ့ကပ်မယ်ဘသူကထိထိအဲ့ဒါသူ့အလိုပဲဒါကြောင့်မလို့အဲ့ဒီလိုမျိုးဆွဲလန်းကန့်ညှိတတ်တဲ့သဘောရှိလို့နော်ဒီနေရာမှာကတော့သူကနေပြီးတော့ဆွဲမှာပေါ့နော်ဒါသူကနေဆွဲမယ်တဏှာရဲ့တတ္တိကအာယုံကိုဆွဲလန်းတတ်တယ်အာယုံဆိုတာမြင်တာကြားတာနာနာစတာထိတာကာမဂုဏ်၅ပါးပြောတာဒါတော့ဒီကာမဂုဏ်၅ပါးကို သူကဆွဲတတ်တဲ့တတ္တိရှိတယ် ဒါကသူ့ရဲ့သဘာဝနော် ကောင်းပြီဒါတစ်ခုပြီးသွားပြီဒါတော့ကောင်းပြီဟောဒီဘက်က၅ပါးကြည့်မယ်ဒီဘက်က၅ပါးကြတော့အစွဲခံရတာဘသူကစွဲတယ်လဲတဏှာကသူ့ကိုစွဲတယ်ဘသူကစွဲလဲတဏှာဆွဲပါတယ်ခင်ဗျာတဏှာကဆွဲတယ်တဏှာဆိုတဲ့ဥပါဒံဆွဲတယ်ဒါတော့ဥပါဒံဆွဲတော့ရိုးရိုးဆိုလို့ရှိရင်တော့ဦးဇင်းတို့ဒီဘက်မှာဒီဘက်ကဟိုကြည့်လိုက်တော့ရိုးရိုးခေါ်လို့ရှိရင်ဦးဇင်းတို့ကဒါနော် လောကီရော လောကုတ္တရာရောဘယ်ခန္ဓာမဆိုးရိုးရိုးခေါ်လို့ရှိရင်တော့ရူပခန္ဓာဝေဒနာခန္ဓာလို့မခေါ်ဘူးလားခေါ်ပါတယ်ဗျာ။အဲဆိုကြည့်ပါဦးဗျာ။ရူပခန္ဓာဝေဒနာခန္ဓာတင်ညာခန္ဓာသင်္ခရခန္ဓာဝိညာဏခန္ဓာဟုတ်ပြီ။အဲ့ဒါကတာမန်ခေါ်ရင်ဒီဒီလိုခေါ်လိုက်တယ်ဆိုလို့ချင်းအဲ့ဒီစကလုံးထဲမှာလောကီခန္ဓာတွေရောလောကုတ္တရာခန္ဓာတွေရောလောကီလောကုတ္တရာနှမျိုးလုံးပါတယ် နှမျိုးလုံးပါတယ်နော်သူကတာမန်ခေါ်လိုက်တာကိုတာမန်ခေါ်တယ်ဆိုတော့ဟေးလာကြစမ်းလို့ခေါ်တာနဲ့အတူတူကနာမည်တက်မခေါ်ရင်အဲ့နာသူ့ရှိမှရှိတဲ့လူတွေအကုန်မလာဘူးလားလာပါတယ်ဗျာလာတယ်အကြောင်းသားအကြောင်းအတန်းတဲ့ကိုဆရာဟေးလာကြစမ်းဆိုယောက်ျားလေးရောမိန်းကလေးရောလာခဲ့ဟေးယောက်ျားလေးတွေလာခဲ့ဆိုတော့မိန်းကလေးပါရဲ့လားမပါပါဗျာမိန်းကလေးတွေလာခဲ့ဆိုရင်ယောက်ျားလေးမပါဘူးခွဲခေါ်တာကိုအေးနောက်တစ်ခါကျတော့ခွဲခေါ်တယ်ဒုတိယအကွက်ကျတော့ဒါကလောကီခန္ဓာတဲ့ဒုတိယအကွက်က လောကီခန္ဓာပါပထမအကွက်ကလောကီလောကုနှမျိုးလုံးရောထားတယ်။ဒါကြောင့်လောကီလောကုနှမျိုးလုံးရောရဲ့ရူပနဲ့ခန္ဓာနဲ့တွဲပြီးတော့ရူပခန္ဓာဝေဒနာနဲ့ခန္ဓာနဲ့တွဲပြီးတော့ဝေဒနာခန္ဓာနောက်တင်ညာနဲ့ခန္ဓာနဲ့တွဲတင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာလို့အဲ့လိုဖြစ်မသွားဘူးလားဖြစ်ပါတယ်ခင်ဗျာဒီတစ်ခါကျတော့သူကဘာနဲ့တွဲမလဲဆိုဥပါဒံနဲ့ခန္ဓာနဲ့တွဲရမှာဘယ်သူနဲ့ဘယ်သူတွဲမလဲ ဥပါဒံနဲ့ခန္ဓာနဲ့တွဲပါတယ်ဗျာအဲဟုတ်တယ်သူကစကလုံးနှလုံးတွဲတော့မယ်ဆိုရင်ဥပါဒါနာနဲ့ဥပါဒါနာနဲ့เนาะခန္ဓာနဲ့တွဲရမှာဒါတော့ဥပါဒါနာနဲ့ခန္ဓာနဲ့တွဲတဲ့ခါကျတော့သူတို့နှလုံးပေါင်းလိုက်တဲ့ခါကျလို့ရှိရင်ခါခွေးပေါ်မှာကာကြီးလေးဆင့်ပြီးတော့ဥပါဒါနဲ့ခန္ဓာလို့ဒီလိုဖြစ်သွားတာဒါကြောင့်မလို့စောစောကခန္ဓာဆိုရင်လောကီရော လောကုတ်ရောနှမျိုးလုံးပါတယ် ဥပါဒာနဲ့ခန္ဓာဆိုတာကြတော့တဏှနယ်ပယ်ထဲမှာတဏှကဆွဲလန်းနိုင်တဲ့လောကီပဲပါတယ်လောကုတ္တရာပဲကြတော့ तू မဆန့်တော့ तू ဝင်လို့မရဘူးဒါကြောင့်မလို့ဥပါဒံဆိုတာတဏှမို့လားတင်ပါဗျာဥပါဒံကတဏှတဏှရဲ့လက်တံကဘယ်ဒီဘက်မိလဲဆိုလောကီတရားမှန်ရင်အကုန်မိတယ်ဟုတ်တော့မလားလောကီတရားမှန်ရင်တဏှရဲ့လက်တံနယ်မြေအကုန်မိတယ်လို့မှတ်ထားဒါကြောင့်မလို့တဏှ တဏှာရဲ့နယ်မြေသည်လောကီတရားအလုံးဆိုင်တဲ့အတွက်ကြောင့်မလို့တဏှာက စွဲလန်းနိုင်တဲ့နော်ခန္ဓာဆိုတာဘယ်သူတွေဖြစ်တော်မလဲဆိုရင်လောကီခန္ဓာဘယ်သူပဲဘယ်သူလဲလောကီခန္ဓာပါဗျာလောကီခန္ဓာပဲရတယ်ဒါကြောင့်မလို့နော်ဒီနေရာမှာကြတော့နော်တဏှာကစွဲလန်းနိုင်တဲ့ခန္ဓာကိုတဏှာကဆွဲဥပဆွဲလန်းနေတဲ့တဏှာကိုဥပါဒံလို့ခေါ်မယ်ဒါတော့ဥပါဒံကနေဆွဲလန်းခံရတဲ့ခန္ဓာကြတော့ခန္ဓာပဲဒါကြောင့် ဥပါဒံရဲ့ခန္ဓာရဲ့နှမျိုးလုံးတွဲလိုက်တော့ဥပါဒာနဲ့ခန္ဓာပါတယ်လေဥပါဒာနဲ့ခန္ဓာပါဗျာအဲအဲ့ဒီမှာစကလုံးလေးကိုမှတ်ထားနော်ခန္ဓာလို့ပြောတော့ကဒါသူကဘာလဲဆိုရင်ဟောလောကီရောလောကုတ္တရာရောနှမျိုးလုံးပါတယ်နော်ဥပါဒာနဲ့ခန္ဓာလို့ပြောတဲ့ခါကျတော့ဘယ်သူပဲပါလဲလောကီတရားတက်တက်ပဲပါတယ်ဘယ်သူပဲပါလဲ လောကီတရားတက်တက်ပါပဲဗျာလောကီနယ်ပယ်ပဲအဲ့တော့လောကီနယ်ပယ်ပဲပါတယ်ဆိုတော့ဘာဖြစ်လို့လောကီနယ်ပယ်လဲဆိုရင်တဏှာကဆွဲလန်းတာက လောကီပဲသူ လိုက်လို့မိတယ်လောကုတ္တရာထဲဝင်လို့မရဘူးဘောရာနယ်ဘောရာကျော်သွားပြီလောကီဆိုတဲ့နယ်အတွင်းမဲ့သူနေလို့ရတယ်သူရဲ့ပိုင်တဲ့နယ်မြေကလောကီနယ်ပယ်ဒါတော့ဟောဘက်ကကျတော့လောကုတ္တရာဆိုတော့သူဘောရာကိုကျော်လို့မရတော့ဘူးเนาะနိုင်ငံတနိုင်ငံ ဖြစ်သွားပြီအဲ့ဒီဘောဒါကြောင့်မလို့ တဏှာရဲ့ဆွဲလန်းမှုဒီလောကီနယ်ပယ်ထဲမှာရှိတဲ့ခန္ဓာကိုယ်ပဲဆွဲလန်းနိုင်လို့ဒါတော့ဒီတစ်ခါခေါ်လို့ရှိရင်တဏှာကဆွဲလန်းနိုင်တဲ့ခန္ဓာကြတော့ဥပါဒါနာကရှိကခံပြီးတော့ဥပါဒါနဲ့ခန္ဓာလို့ဒီလိုခေါ်တယ်။ဒါတော့ဥပါဒါနဲ့ခန္ဓာဆိုရင်အလိုလိုသိရမှာကလောကီခန္ဓာဘာခန္ဓာလဲလောကီခန္ဓာပါဗျာ။အဲလောကီခန္ဓာဒါတော့ခန္ဓာနဲ့လောကီခန္ဓာ꿰ပြီနော်။ဘောဥပါဒါနဲ့ခန္ဓာ꿰ပြီနော်။ တင်ပါဗျာဟုတ်ပြီခန္ဓာဆိုရင်လောကီရော လောကုတ်ရောနှမျိုးလုံးပါတယ်ဟုတ်ရဲ့လားတင်ပါဗျာဥပါဒာနဲ့ခန္ဓာလို့ဥပါဒံဆိုတဲ့စကားလုံးလေးကိုရှေ့ကထည့်ဥပါဒါနဆိုတဲ့စကားလုံးလေးပါခံပြီးဥပါဒာနဲ့ခန္ဓာလို့သုံးရင်တော့ဒါဟာတဏှနယ်မြေတွေကခန္ဓာအဲ့ဒါဒီလောကီခန္ဓာလို့မှတ်ပါနားလည်ပြီနော်ဒီထိတင်ပါဗျာနားလည်ပြီဆိုရင်အောက်ကဇေယျကုတ်ကိုပြန်ကြည့်မယ်ဒါတော့အခုအစိမ်းဝိုင်းထားတဲ့အကိုကြည့်လိုက် အစဲဝိုင်းထားတဲ့ခန္ဓာနယ်မြေအဲ့ဒါတဏှာရဲ့နယ်မြေပဲနော်တဏှာပိုင်ဆိုးတဲ့နယ်မြေပဲအဲ့ဒါဒါတော့ရှေးကဟာကိုလောကုတ္တရာလို့သဘောထားလိုက်တော့နော်ရှေးကခန္ဓာသည်လောကုတ္တရာခန္ဓာတဏှာဝင်လို့မရဘူးဒါတော့အစိမ့်ထဲမှာကြတော့တဏှာပိုင်တယ်တဏှာကအကုန်လုံးဆွဲလို့ရတယ်ဒါကြောင့်မလို့ဒီမှာနောက်ကတဏှာကနေပြီးတော့ရှေးကခန္ဓာတွေကိုဆွဲနိုင်တဲ့အတွက်ကြောင့်မလို့ရူပဥပါဒာနဲ့ခန္ဓာဝေဒနာ ဥပါဒာနဲ့ခန္ဓာတင်ညာဥပါဒာနဲ့ခန္ဓာသင်္ခါရဥပါဒာနဲ့ခန္ဓာဝိညာဏဥပါဒာနဲ့ခန္ဓာဘယ်နှပါငါးပါးပါဗျာအဲဆိုကြည့်စမ်းပါဥပဥပါဒာနဲ့ခန္ဓာဝေဒနာဥပါဒာနဲ့ခန္ဓာတင်ညာဥပါဒာနဲ့ခန္ဓာသင်္ခါရဥပါဒာနဲ့ခန္ဓာဝိညာဏဥပါဒာနဲ့ခန္ဓာဟုတ်ပြီအဲ့တော့ အဲ့ဒီတဏှာကနေပြီးတော့မှသူ့ရဲ့ဆွဲလန်းနေတဲ့ဟာကရုပ်ခန္ဓာအကုန်ပါသွားတယ်ဒီမှာနော်ရုပ်ပေါင်း28ပါးရှိတယ်အဲ့ဒီရုပ်ပေါင်း28ပါးအဲ့ဒီဟာဒီသူကလောကီတရားလောကုတ္တရာမဟုတ်ဘူးတချို့ကပြောရသေးတယ်နော်မှားမှားပြီးတော့မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကလောကုတ္တရာခန္ဓာကိုယ်နဲ့ပဲနဲ့မြတ်စွာဘုရားခန္ဓာကိုယ်ရဲ့ရုပ်ကြီးဥစ္စာလောကီအဲ့ဒါနော်ဖောက်ပြန်ပြောင်းလဲတာလို့မတွေးဘူးလားလို့ဘုရားလည်းနာတာပဲနော်ဘုရားလည်းနာတာပဲဒါပေမဲ့ဗလာသမပတ်တင်နဲ့ သူကပြိနိဗ္ဗာန်ဆံဃာနိမှာချုပ်ထားရတယ်။နော်သို့တော့သူ့မှာစိတ်ညစ်တဲ့ဒုက္ခတော့စိတ်ပိုင်းဆိုင်ရာဒုက္ခမရှိဘူးရုပ်ဒုက္ခရှိတယ်ဘုရားလည်းပဲ။စားခြင်းစားတာပဲအိတ်တဲ့ခြင်းအိပ်ပေးရတာပဲအဲ့ရေချိုးပေးရတာပဲအဲ့ဒါလောကီခန္ဓာကြီး။ဒါကြောင့်မလို့နော်ရုပ်မှန်ရင်ဘယ်ခန္ဓာဘယ်သူခန္ဓာပဲဖြစ်ဖြစ်လောကီခန္ဓာလို့မှတ်ပါ။ဒါကြောင့်ရုပ်တရားအလုံးကဘာလဲဆိုရင်လောကီတရား။ဘာတရားလဲ။လောကီတရားပါဗျာ။လောကီတရား။ ပြီးတော့ဝေဒနဲ့ဝေဒနာဥပါဒနဲ့ခန္ဓာစားလောကီစိတ်ပေါင်းက80ပါးရှိတယ်နည်းနည်းလေးမမှတ်မိလည်းကိစ္စမရှိဘူးလောကီစိတ်အားလုံးရသမျှရေးတွေ့ရင်ဘယ်နှပါလဲဆိုတော့81ပါးပါဗျာ81ပါးသူနဲ့ရှင်တွဲဖြစ်တာကစေတသိက်က52ပါနှစ်ပါအဲ့ဒီ52ပါးထဲမှာလေအဲ့ဒီစေတသိက်စိတ်နဲ့တွဲပြီးတော့ဖြစ်တဲ့အတူတူတွဲဖြစ်တဲ့စေတသိက်က52အဲ့ဒီ52ပါးထဲမှာဝေဒနာလည်းပါတယ်တင်ညာလည်းပါတယ်ဆိုတော့ဝေဒနာက ဝေဒနာဆိုတဲ့ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်မှတ်သားတဲ့တင်ညာကြတော့တင်ညာဥပါဒာနဲ့ခန္ဓာလို့ခေါ်တယ်နော်ခန္ဓာဘယ်နှပါးရှိသွားပြီလဲနှစ်ပါးရှိပါပြီဗျာအဘောရောပေါင်းရင်သုံးပါးပါဗျာသုံးပါးနော်တော်တော်ကောင်းပြီအဲ့မှာခန္ဓာတွေဖွဲ့တဲ့ခါကျတော့ယုတ်ကရူပခန္ဓာဆိုတဲ့နာမည်နဲ့ရပြီစေတသိက်52မျိုးတဲ့ကလောကီမှာရှင်တွဲပါလာတဲ့ဝေဒနာကိုဝေဒနာခန္ဓာလို့ခေါ်တယ် ဝေဒနာဥပါဒာနဲ့ခန္ဓာလို့ခေါ်တယ်တင်ညာဆိုတဲ့မှတ်သားမှုသဘောကိုတင်ညာဥပါဒာနဲ့ခန္ဓာလို့ခေါ်တယ်ဒါတော့90တဲ့က2ပါးနဲ့ဘယ်လောက်ကြံသေးလဲ90ကြံပါလေဗျာ90ကြံသေးတယ်2ပါးကတော့နှုတ်သွားပြီ ခန္ဓာ2ပါးတည်ဆံဖွဲ့တယ်ဒါတော့အဲ့ဒီကြံတဲ့90ကိုအဲ့ဒါသင်္ခါရခန္ဓာလို့ခေါ်တယ်ဗါတယ်လေသင်္ခါရခန္ဓာပါဗျာသင်္ခါရခန္ဓာနော်အဲ့ဒီ90ထဲမှာ ဘသူပါတယ်လဲဆိုရင်ဟောဒီတဏှာဒီထဲမှာပါနေတာတဏှာဒီဘယ်ထက်ပါလဲဆိုရင်သင်္ခါရခန္ဓာထဲမှာပါတယ်ဘယ်ထက်ပါလဲသင်္ခါရခန္ဓာထဲပါပါတယ်အဲအဲ့ဒါမှတ်ထားတော့အပြီးတော့မှမတက်ဘူးရင်သိမှာမဟုတ်ဘူးအဲ့ဒါလေးတော့နည်းနည်းမှတ်ခဲ့ကြဒါမှဒီစောစော question ကပြေမှာတို့မို့ဆိုဒီ question ပြေမှာမဟုတ်ဘူးဒါကြောင့်မလို့ဦးဇင်းကနည်းနည်းအပြီးတော့မှကိုပြန်ပြန်ပြီးတော့နှိုး remind လုပ်ပေးရတယ်ဒါတော့ဒီတဏှာဆိုတဲ့သဘောကနော် တဏှာဆိုတဲ့လောဘသည်ဘယ်အုပ်စုမှာဘယ်ခန္ဓာမှာပါတယ်လဲဆိုရင်သင်္ခါရအုပ်စုထဲမှာပါတယ်ဘယ်ထက်မှာလဲသင်္ခါရအုပ်စုမှာပါပါတယ်ခင်ဗျာနောက်တစ်ခါကျတော့ဝိညာဉ်ဆိုတော့ဒီလောကီစိတ်80တပါးနော်အဲ့ဒီလောကီစိတ်80တပါးဒီဝိညာဉ်နဲ့ခံဝိညာဏဆိုတော့ဥပါဒာနဲ့ခန္ဓာထဲမှာပါတယ်နော်ဒါတော့စိတ်တွေမှန်သမျှကတော့ဒီတည်းမှာလောကီပဲယူနော်လောကီစိတ်ပေါင်း80တပါးရှိပေါ့နော်လောကီစိတ်80တပါးကို နော်ဝိညာဉ်ဆိုတဲ့ထက်မှာထက်လိုက်တော့ဝိညာဉ်နဲ့ခန္ဓာထဲမှာပါတယ်အဲ့တော့ဒီနေရာမှာနော်ရုပ်အလုံးဒီဘာဥပါဒနဲ့ခန္ဓာလဲဆိုရင်ရုပ်ဥပါဒနဲ့ခန္ဓာဝေဒနာလောကီထဲမှာဒီစိတ်တွေနဲ့ရှင်တွဲပြီးတော့ဖြစ်တဲ့စေတသိက်50နဲ့ပါတဲ့မှာဝေဒနာကဝေဒနာဥပါဒနဲ့ခန္ဓာတင်ညာကတင်ညာဥပါဒနဲ့ခန္ဓာ နော်စေတသိက်90ထဲမှာနှစ်ပါးနှုတ်လိုက်တော့90ကျန်တယ်အဲ့ဒီစေတသိက်90သည်နော်သင်္ခါရဆိုတဲ့ဥပါဒณะခန္ဓာလောကီစိတ်82ပါးကဝိညာဏဆိုတဲ့ဥပါဒณะခန္ဓာအဲ့ဒီခန္ဓာ၅ပါးကိုဥပါဒณะခန္ဓာလို့ခေါ်တယ်။ဘာခန္ဓာတဲ့လဲ။ဥပါဒณะခန္ဓာပါဗျာ။အေးဥပါဒณะခန္ဓာ။ဥပါဒณะခန္ဓာဆိုတာဘာကြောင့်ဥပါဒณะခန္ဓာလို့ခေါ်လဲဆိုအခုပြောပြီးပြီ။နောက်မှာတဏှာကစွဲလန်းနိုင်လို့ ဘသူကလဲတဏှာဆွဲလာနိုင်လို့ပါခင်ဗျာအဲ့ဒီတဏှာကနေပြီးတော့ဒီ၅ပါးလုံးကသူဆွဲဆွဲလာနိုင်တယ်နော်ဒါသူသူ့ပိုင်နဲ့ဆွဲလာနိုင်တယ်ဆိုတဲ့အခါကျတော့ဟောဒီတဏှာကနေဒီခန္ဓာ၅ပါးကိုဆွဲဆွဲဒီဒီတဏှာကဆွဲတတ်တာခံရတာကဘာလို့လဲဆိုတော့ခန္ဓာ၅ပါးအဲ့လိုဖြစ်မနေဘူးလားဖြစ်ပါတယ်ဗျာတဏှာ၅ပါးကအဆွဲခံရတာဆွဲတာကတဏှာအဲ့ဒီမှာ နော်ဆွဲလန်းတတ်တဲ့တဏှာကိုတော့ဥပါဒံလို့ခေါ်တယ်ဘာလို့ခေါ်လဲဥပါဒံပါဗျာဟောဒီတဏှာကနေအစွဲခံရတဲ့ခန္ဓာ၅ပါးကြတော့ဥပါဒာနဲ့ခန္ဓာပါတယ်လေဥပါဒာနဲ့ခန္ဓာပါဗျာဥပါဒာနဲ့ခန္ဓာဒါရေပပိတနော် ရူပဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဥပါဒာနဲ့ခန္ဓာနော်အဲ့ဒီတော့ကောင်းပြီနောက်တစ်ဆင့်တက်ကြည့်မယ်နော်အခုဒီလောက်ထိနားလည်ပြီနော်တင်ပါဗျာတဏှာကဆွဲလန်းတတ်တဲ့တဏှာကဥပါဒံ ဟောဒီဆွဲလန်းတတ်တဲ့ဥပါဒံတဏှာကနေဆွဲတာကဘယ်သူတွေလဲဆိုရင်ခန္ဓာ၅ပါးဒါတော့ခန္ဓာ၅ပါးဆိုတာဘယ်သူလဲဆိုရင်ဥပါဒာနဲ့ခန္ဓာ၅ပါးဘယ်သူတွေလဲဥပါဒာနဲ့ခန္ဓာ၅ပါးပါဗျာဥပါဒာနဲ့ခန္ဓာ၅ပါးဒီလောကုလားလောကီလားလောကီပါဗျာလောကီတရားเนาะအဲ့လိုလေးလဲမှတ်ထားဒါတော့လောကီနယ်ပယ်တဏှာဆိုရင်လောကီနယ်ပယ်ထဲမှာရှိသမျှဘယ်ဟာမှမကြောင်သူကသူ့နယ်ပယ်ကုံဆွဲလန်းလို့ရတယ်ဒါတော့ဒီနေရာမှာတစ်ခါကြည့်ရမယ် အခုမေးတဲ့မေးခွန်းကမေးခွန်းကိုအခုမှလာမှာနော်ဒီဝိသကအကြောင်းတကာကြီးမေးတာကသူကနော်နောက်ထပ်အကြောင်းတစ်ခုနဲ့ထပ်ပြောမယ်ဟောဒီဆွဲလန်းတတ်တဲ့ဥပါဒံသည်ဥပါဒံလို့ပြောရင်ဘယ်သူရပြီလဲတဏ္ဏတဏ္ဏပါဗျာတဏ္ဏဒါတော့ဟောဒီဆွဲလန်းတတ်တဲ့ဥပါဒံသည်နော်နော်ဆွဲလန်းဘွယ်ရာကောင်းတဲ့ဥပါဒံနဲ့ခန္ဓာ၅ပါးကိုပြောတာလားဒါမေးတာကဲအခု ဆွဲလန်းတတ်တဲ့တဏှာနဲ့သူဆွဲလန်းစရာကောင်းတဲ့ခန္ဓာ၅ပါးတူရဲ့လားမတူပါဗျာတူဘူးသူတို့နှစ်ခုအတူတူမဟုတ်တော့ဘူးဒါဆိုရင်ကွဲမသွားဘူးလားကွဲပါတယ်ဗျာကွဲပြီနော်ဥပါဒံကဘာတူလဲဆိုတော့တဏှာပါဗျာတဏှာဆိုတဲ့ဥပါဒံကဆွဲလန်းတတ်ဆွဲလန်းခံရတာကဘာတူလဲဆိုရင်ဥပါဒံနဲ့ခန္ဓာပါဗျာအဲဥပါဒံနဲ့ခန္ဓာ၅ပါဟုတ်တယ်မို့လားမှန်ပါဗျာဒါကြောင့်မလို့ဆွဲလန်းတတ်တဲ့တဏှာဥပါဒံရဲ့ တဏှာဥပါဒံကနေစွဲခံရတဲ့ခန္ဓာ၅ပါးရဲ့သူတို့နှစ်ခုတူသလားဆိုရင်ဘလို့ပြန်ဖြေလဲမတူပါဗျာမတူဘူးဟောဒီတိအဖြေတစ်ခုရတယ်မတူဘူးကောင်းပြီဒါဆိုလို့ရှိရင်ဟောဒီဆွဲလန်းတတ်တဲ့တဏှာသည်ဟောဒီဆွဲလန်းတတ်တဲ့တဏှာသည်နော်ဟောဒီခန္ဓာနော် तू तू ဆွဲအတူတူမဟုတ်ဘူးဆိုလို့ရှိရင် तू ဆွဲလန်းခံရတဲ့ခန္ဓာ၅ပါးကနေတီးတန့်တီးကြစီရှိပါသလား ဆိုတဲ့အခါကျတော့နောက်တစ်ဆင့်မတူဘူးဆိုရင်တီးကြလားဒါကိုမေးတာမဟုတ်လားတင်ပါဗျာအေးအဲ့ဒါတော့ကောင်းပြီလာပြီနောက်ထပ်မေးခွန်းတစ်ခုအဲ့ဒီတော့ကောင်းပြီဒီမှာကြည့်တဏှာဆိုတဲ့ဥပါဒံဒီခန္ဓာ၅ပါးထဲမှာဘယ်ဘယ်တကောင်စင်းမှာဝင်နေတယ်လဲဆိုတော့သင်္ခါရတကောင်စင်းမှာဝင်နေတယ်ဘသူဘသူမိသားစုလဲအိမ်အိမ်ထောင်စုစင်းမှာဝင်လဲသင်္ခါရရဲ့အိမ်ထောင်စုစင်းမှာပါဗျာအေးနော် သူ့ရဲ့အိမ်တော်စုစင်းပဲထဲမှာလဲဆိုရင်နော်သင်္ခါရအိမ်တော်စုစင်းထဲမှာရူပထဲမှာပါလားရုပ်ထဲမှာပါလားမပါပါဗျာဝေဒနာဝေဒနာဥပါဒနဲ့ခန္ဓာထဲမှာလဲမပါပါဗျာတင်ညာဆိုတဲ့ဥပါဒနဲ့ခန္ဓာထဲမှာလဲမပါပါဗျာဝိညာဏဆိုတဲ့ဥပါဒနဲ့ခန္ဓာထဲမှာလဲမပါပါဗျာမပါဘူးဘယ်ထဲမှာပါလဲသင်္ခါရဥပါဒနဲ့ခန္ဓာထဲမှာပါပါတယ်အဲသင်္ခါရဥပါဒနဲ့ခန္ဓာထဲမှာပါတယ်ဒါတော့နော်စောစောကပထမမေကုန်းကိုပထမအပိုင်းကိုထပ်သွားမယ် တကယ်လို့သာနော်ဆွဲလန်းတတ်တဲ့တဏှာရဲ့အစွဲခံရတဲ့ဥပါဒณะခန္ဓာ၅ပါးရဲ့အတူတူလို့ပြောလို့ရှိရင်လေအတူတူလို့ပြောလို့ရှိရင် ကောင်းပြီဥပါဒံဆိုတာကတဏှာတစ်ခုတည်းကိုခွဲယူထားတာမဟုတ်လားမှန်ပါဗျာဒါတော့ခန္ဓာ၅ပါးတဲ့ကတဏှာလေးတစ်ခုတည်းတဏှာတောင်းမှဒီသင်္ခါရခန္ဓာဆိုတဲ့အိမ်ထောင်စုစည်းရင်းတဲ့ကနေသူ့တစ်ခုတည်းဘေးကိုဆွဲထုတ်ပြီးတော့မှဒါကတော့ဥပါဒံနဲ့ခန္ဓာဥပါဒံလို့ခေါ်တယ်လို့ဆွဲယူထားတာမဟုတ်လား တင်ပါဗျာဒါတော့ तू ကတဏှာသည်ဥပါဒณะခန္ဓာနော်ဘယ်ထဲကနေဆွဲထုတ်ထားတာလဲဆိုရင် သင်္ခါရဥပါဒณะခန္ဓာတဲ့ဆွဲထုတ်ထားတာဘယ်ထဲကလဲသင်္ခါရဥပါဒณะခန္ဓာပါဗျာနံပါတ်၄ကနော်ဆွဲထုတ်ထားတယ်ဆိုတော့တကယ်လို့များတာဥပါဒံရဲ့ तू ကဆွဲတဲ့နော်ဥပါဒณะခန္ဓာရဲ့ခန္ဓာ၅ပါးရဲ့အတူတူဆိုလို့ရှိရင်ကြံတဲ့ရုပ်ရူပခန္ဓာရုပ်ဥပါဒณะခန္ဓာ ဝေဒနာဥပါဒာနဲ့ခန္ဓာတင်ညာဆိုတဲ့ဥပါဒာနဲ့ခန္ဓာဝိညာဉ်ဆိုတဲ့ဥပါဒာနဲ့ခန္ဓာဒီလေးမျိုးကလည်းပဲဥပါဒာနဲ့မှာတူဥပါဒာဆိုတဲ့နာမည်ကြီးနေရမသွားဘူးလားဖြစ်သွားပါမယ်ခင်ဗျာဥပါဒာဆိုတဲ့နာမည်တက်ရောက်သွားမယ်နော်တခါဟောဒီ90ထဲမှာလည်းပဲနော်သူကနော်ဒီဟောဒီ90ထဲမှာလည်းပဲထားပါတော့ဗျာဒိဋ္ဌိကိုပါထည့်သွင်းလိုက်နော်တဏှာနဲ့ဒိဋ္ဌိကိုသူတို့ကအတူတူထားပြီးတော့သူတို့က ဥပါဒံဆိုတော့သူတို့နှစ်ခုကိုနှုတ်လိုက်လို့ရှိရင်48ပါးမကြံဘူးလားကြံပါတယ်ဗျာအဲ့ဒီ48ပါးတော့စေတသိက်တွေကိုလည်းပဲသူတို့လိုပဲဥပါဒံမြည်တယ်လို့အတူတူဆိုမြည်အဲ့ဒီလိုနာမည်ရောက်မသွားဘူးလားသဘောရောက်သွားပါတယ်သဘောတက်ရောက်သွားမယ်အဲ့ဒါကြောင့်မလို့နော်နော်တဏှာဆိုတဲ့ဥပါဒံရဲ့သူကနေဆွဲလန်းတဲ့ခန္ဓာ၅ပါးရဲ့အတူတူလားဆိုတော့တကယ်လို့အတူတူလို့ဆိုလို့ရှိရင်တဲ့ ရုပ်ရဲ့ဝေဒနာရဲ့တင်ညာရဲ့ဝိညာဉ်ရဲ့နော်တဏှာဒိဋ္ဌိကိုဆွဲထုတ်ပြီးတော့သင်္ခါရခန္ဓာထဲမှာပါတဲ့စေတသိက်50တဲ့က48ပါးရဲ့အဲ့ဒီကြံတာတွေလည်းပဲဥပါဒံဆိုတဲ့အမည်တက်ပြီးသားဖြစ်သွားလိမ့်မယ်တဲ့ဥပါဒံဆိုတဲ့နာမည်တက်ရောက်သွားလိမ့်မယ်တဲ့ဒါကြောင့်မလို့ဓမ္မရိနာယန္တာမတိယနော်သူတို့နှစ်ခုအတူတူလားဆိုတော့တဏှာနဲ့သူကဆွဲတဲ့ခန္ဓာ၅ပါးမတူဘူးတဲ့လွယ်သလားဒီမေကောမလွယ်ပါဗျာ နော်မလွယ်ဘူးမလွယ်ဘူးအဘိဓမ္မာကိုကြောင်ကလောင်နဲ့တိအောင်လိုက်လိုက်မေးထားတာနော်အဘိဓမ္မာမတက်လည်းကိစ္စမယူတာတော့မသိဘူးလည်းကိစ္စမယူအခုလောလောဆယ်မြင်တဲ့အတိုင်းလေးပဲမှတ်ထားလိုက်နော်အဘိဓမ္မာလို့သဘောမထားပဲသုတ်တန်တရားလို့ပဲသဘောထားနော်အမှန်တော့အဘိဓမ္မာတဲ့ဒီနှိုက်ပြောနေတာကူကဒါကြောင့်မလို့တဏှာကနော်တဏှာအဲတဏှာဆိုတော့ဥပါဒံရဲ့သူကနေဆွဲလန်းတဲ့ခန္ဓာ၅ပါးရဲ့အတူတူလို့ဆိုလို့ရှိရင်သူနဲ့မတူသော ရုပ်ခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာဝိညာဉ်နဲ့ခန္ဓာရဲ့နောက်ပြီးတော့မှသူမှတပါးကြမ်းတဲ့စေတသိက်48ပါးရဲ့လည်းပဲဥပါဒံဆိုတဲ့အမည်ရောက်တက်ရောက်သွားလိမ့်မယ်တဲ့ဒါကြောင့်မလို့ဓမ္မရိဏရဟန္တာထေရီမကနော်ဥပါဒံရဲ့ဥပါဒံနဲ့ခန္ဓာရဲ့အတူတူပဲလားဆိုရင်မတူဘူးဒါကိုဖြေတာတော့ပေါက်ပြီနော်တင်ပါဗျာဟောဒါတော့အချင်းချုပ်လိုက်ရင်ဥပါဒံကတဏှာဥပါဒံနဲ့ခန္ဓာဆိုတာသူကဆွဲလန်းတဲ့ နော်ခန္ဓာ၅ပါးဆိုတာရုပ်ရဲ့ဝေဒနာရဲ့တင်ညာရဲ့သူမတပါကြံတဲ့စေတသိက်48 49ပါးဆိုတဲ့သင်္ခါရခန္ဓာရဲ့ဝိညာဉ်ရဲ့ခန္ဓာရဲ့အဲ့ဓာတွေကနော်သူအစွဲလန်းသူ့ရဲ့စွဲလန်းမှုကိုခံရတဲ့ခန္ဓာတွေဖြစ်လို့ဥပါဒဏ်နဲ့ခန္ဓာဒါတော့ဥပါဒဏ်ရဲ့ဥပါဒဏ်နဲ့ခန္ဓာရဲ့တူသလားလို့မေးတာအဲ့ဒါကြောင့်မတူဘူးလို့ဖြေတာဒါဆိုရင်ကောင်းပြီ နော်ဥပါဒณะခန္ဓာနဲ့ဥပါဒံသူတို့နှစ်ခုဥပါဒံနဲ့ဥပါဒณะခန္ဓာဥပါဒณะခန္ဓာနဲ့ဥပါဒံသူတို့နှစ်ခုကထပ်တူမဟုတ်ဘူးဆိုရင်ဥပါဒံကဥပါဒณะခန္ဓာကနေတည်တတ်တခြားစီလားဘာမှမဆိုင်ဘူးလားလို့မေးတာဒါကိုဒုတိယမေးခွန်းဒုတိယအပိုင်းမေးခွန်းရဲ့ဒုတိယအပိုင်း part B ပေါ့ဗျာဆိုတော့မေးလိုက်တဲ့ခါကျတော့တခါဒုတိယကိုမေးခွန်းကိုထပ်ပြီးတော့ကြည့်လိုက်တော့ကောင်းပြီနော် စောစောကဒီတနာကိုပဲထပ်ပြောရမှာနော်။ကဲဇန္နာတွေကနေသိရှုံနေလည်းမဖြစ်လာဘူးတခါ။အခုဆွဲလန်းတတ်တဲ့တဏှာကဥပါဒံလို့ပြောတယ်နော်ဥပါဒံလို့ပြောတယ်ဒါတော့ဒီသင်္ကာရခန္ဓာထဲမှာစေတသိက်က90ရှိတယ်ဒါတော့ဟောဒီတဏှာဒီ ဘယ်အုပ်စုမှာဝင်တယ်လဲဆိုရင်ခန္ဓာအုပ်စုအနေနဲ့ပြောတော့သင်္ခါရခန္ဓာထဲမှာဝင်မနေဘူးလားဝင်နေပါတယ်ဗျာဝင်နေတယ်ဟောဒီတဏှာဒီနော်အိမ်တောင်စုစည်ရင်ကဘယ်ထက်မှာလဲဆိုရင်ဟိုကသူ့ရဲ့စည်ရင်ကသင်္ခါရခန္ဓာထဲမှာဒါတော့သင်္ခါရခန္ဓာထဲမှာသူ့ရဲ့မူရဲ့နော်တကောင်စည်ရင်ပါနေတယ်ဆိုတဲ့အခါကျတော့တဏှာဆိုတဲ့ဥပါဒဟာသင်္ခါရခန္ဓာကနေသီးသန့်ဟုတ်ရလားမဟုတ်ပါဗျာဟုတ်တော့ဘူး तू က including ပေါ့နော် ယ်ထဲမှာပါနေလဲဆိုရင်သင်္ခါရခန္ဓာထဲမှာပါနေတယ်သင်္ခါရခန္ဓာထဲမှာပါနေတယ်ဒါတော့ကောင်းပြီဒီနေရာမှာနည်းနည်းမှတ်တော့နော်တဏှာဆိုတဲ့တရားသည်နော်သူကိုယ်တိုင်ကဆွဲလန်းတတ်လို့ဥပါဒံလည်းမမြည်ဘူးလားမြည်ပါတယ်ဗျာနည်းနည်း margin line လေးတွေမှတ်ထားနော်ဦးစင်းပေးတဲ့နှုတ်ထဲမှာမပါလို့တဏှာဆိုတဲ့တရားသည်ဆွဲလန်းတက်လို့နော်သူကနေပြီးတော့အခြားသောအရာတွေမှန်သမျှကိုဆွဲလန်းတက်လို့တနည်း လောကီခန္ဓာတွေကိုဆွဲလန်းတက်လို့သူ့ကိုဥပါဒံလို့နာမည်ပေးပါတယ်ဒါတော့သူကိုယ်တိုင်ကလည်းဘာလဲဆိုရင်ဥပါဒံသူကိုယ်တိုင်ကဘာလဲဥပါဒံပါဗျာဥပါဒံဘာကြောင့်ဥပါဒံလဲဆိုဆွဲလန်းတက်လို့ဘသူကိုဆွဲလဲလောကီခန္ဓာဆွဲတာဘသူဆွဲလဲလောကီခန္ဓာဆွဲပါတယ်ဗျာလောကီခန္ဓာဆွဲတယ်ဒါတော့ကောင်းပြီဒါတော့သူစီခန္ဓာ၅ပါးမှာတီးကြလားလို့မေးတဲ့ခါကျတော့မဟုတ်ဘူးသူတကောင်စင်းကဘယ်ထက်ပါနေလဲဆိုသင်္ခါရခန္ဓာထဲမှာပါနေတယ်ဘယ်ထက်ပါနေလဲ သင်္ခါရခန္ဓာထဲမှာပါနေပါတယ်သင်္ခါရခန္ဓာထဲမှာပါနေတယ်တကယ်လို့တီးကြပါလို့ပြောလိုက်တယ်ဆိုလို့ရှိရင်သူကသူ့ရဲ့ဟောတီးကြပါလို့ပြောမယ်ဆိုလို့ရှိရင်သူဒီတီးကြတစ်ခုဆိုလို့ရှိရင်ခန္ဓာက6ပါးဖြစ်ကောင်းဖြစ်သွားနိုင်တာပေါ့ဟုတ်ဘူးလားတင်ပါဗျာရသော်ဗျာခန္ဓာ၅ပါးပဲဟောတယ်လေဒါတော့တကယ်လို့မြတ်တာတဏှာဟာတီးတန့်စာအပြင်ဘက်မှာယက်တည်မယ်ဆိုရင်ခန္ဓာဟာ6ပါးဖြစ်ရတော့မယ်ဒါတော့တီး တီးတီးကြစီရက်တည်ပါတယ်ဆိုရင်သူ့ရဲ့အပြစ်ကဘာဖြစ်နေလဲခန္ဓာ6ပါးဖြစ်ရတော့ဟုတ်တော့မလားပြမဗျာဒါကြောင့်မလို့ तू တီးကြရက်တည်လို့မရဘူးဘယ်ထက်မှနေတယ်လဲသူ့တကောင်စင်းဘယ်ရှိလဲသင်္ခါရခန္ဓာထဲမှာရှိတယ်သင်္ခါရခန္ဓာထဲမှာရှိတဲ့ခါကျတော့သင်္ခါရခန္ဓာကဘယ်အုပ်စုထဲမှာလဲဆိုတော့ဥပါဒณะခန္ဓာအုပ်စုရဲ့ပါပါဗျာဟုတ်တယ်လေနော်ဥပါဒณะခန္ဓာအုပ်စုထဲမှာဥပါဒณะခန္ဓာဆိုတာကလောကီခန္ဓာတဏှာကအစွဲလန်းခံရတာမဟုတ်လား မှန်ပါဗျာတဏှာဆွဲလန်းခံရတာဒါတော့ဘာဖြစ်နေလဲဆိုတဲ့ခါကျတော့သူကတဏှာကလေအခုကြည့်လိုက်ဆွဲလန်းတဲ့ဘက်မှာလဲ तू မရှိဘူးလားရှိပါတယ်ဗျာဒါတော့ तू ကဆွဲလန်းတဲ့ဆွဲလန်းခံရတဲ့သင်္ခါရခန္ဓာထဲမှာလဲ तू မနေဘူးလားနေပါတယ်ဗျာအဲတွေ့လားနှစ်ဖက်ခွနေတာနှစ်ဖက်ခွနေတာဖြစ်တဲ့အတွက်ကြောင့်မလို့တဏှာသည်ဥပါဒံလဲဟုတ်တယ်ဆွဲလန်းတတ်လို့ဟုတ်တော့မလား တင်ပါဗျာအထနော်နည်းနည်းခက်တယ်နော်တဏှာသည်သူများကိုခန္ဓာလောကီခန္ဓာတွေကိုဆွဲလို့သူ့ကိုဥပါဒံလို့လည်းခေါ်တယ်ဘာလို့ခေါ်လဲဥပါဒံလို့လည်းခေါ်ပါတယ်ဥပါဒံလို့ခေါ်တယ်ဒါတော့တဏှာကြီးခန္ဓာ၅ပါးထဲမှာအကျုံးဝင်တယ်ဆိုတော့သင်္ခါရခန္ဓာထဲမှာသူ့ရဲ့သကောင်စင်းပါနေတယ်သူ့သကောင်စင်းကသင်္ခါရခန္ဓာထဲမှာရှိတာဒါတော့သင်္ခါရခန္ဓာထဲဆိုတာဘာလဲလို့ကြံကြည့်လိုက်တော့သူ့ရဲ့ထိတ်မှကြည့်လိုက်တော့တဏှာဆွဲလန်းခံရတဲ့ဥပါဒာနဲ့ခန္ဓာအုပ်စုထဲမှာရှိတယ် ဒါတော့သူက နော်တဏှာဆိုတာဥပါဒံလို့ဆွဲလန်းတတ်လို့ဥပါဒံလည်းမြည်တယ်သူ့ရဲ့သကောင်စရင်ကဥပါဒံနဲ့ခန္ဓာအဲတခါတဲ့ခန္ဓာထဲမှာရှိတဲ့အတွက်ကြောင့်တခါတဲ့ခန္ဓာကဘယ်အုပ်စုလဲဆိုဥပါဒံနဲ့ခန္ဓာအုပ်စုထဲမှာဆိုတော့အစွဲလန်းခံရတဲ့အုပ်စုထဲမှာလည်းသူမပါပြန်ဘူးလားပါပါတယ်ဗျာပါတယ်နော်ပါတယ်အဲ့ဒါတော့ဒီနေရာလေးကိုဦးစင်းထည့်ပြောတာကများသောအားဖြင့်ဦးစင်းတို့ နော်တရားဟောတဲ့ဆရာသမားတွေဟောကြလို့ရှိရင်နော်တဏှာကဘာလဲဥပါဒံအေးတဏှာမှာတပါးကျန်တဲ့လောကီခန္ဓာတွေကဘာလဲဥပါဒံနဲ့ခန္ဓာတဏှာကဆွဲလို့တဏှာကဆွဲတဲ့ဥပါဒံနဲ့ခန္ဓာဆိုတော့နော်အဲ့ဒါလောက်ပဲပြောပြီးတော့ကျန်တဲ့အပိုင်းလေးကို အမိလေးကိုမပြောခဲ့ဘူးမပြောတဲ့ခါကျတော့ဘာလို့တက်ရောက်တတ်တယ်လဲဆိုရင်တဏှာကတိတန်ကြီးအပြင်ဘက်ကိုပဲ့ထုံမသွားဘူးလားအဲ့လိုဖြစ်သွားပါတယ်အဲ့လိုဖြစ်တဲ့ခါကျတော့ခန္ဓာ6ပါးဖြစ်ကောင်းဖြစ်သွားနိုင်တယ်တဲ့သူ့ရဲ့အပြက်က အဲ့ဒီလိုမှားယွင်းတဲ့အပြစ်ရောက်သွားနိုင်တယ်ဒါကြောင့်မလို့ခန္ဓာကလည်းပဲသကောင်စင်းတဲ့ကိုထည့်ရင်ခန္ဓာ၅ပါးထဲမှာပဲအကျုံးဝင်တဲ့ဘယ်သူထဲမှာလဲဘယ်သူသကောင်စင်းတဲ့ပါတယ်လဲဆိုရင်သင်္ခါရခန္ဓာထဲမှာပါဟုတ်တယ်သင်္ခါရခန္ဓာထဲမှာပါတယ်ဒါသူ့ရဲ့သကောင်စင်းရှိတဲ့နေရာဒါတော့သင်္ခါရခန္ဓာကိုကြည့်လိုက်တော့သင်္ခါရခန္ဓာကနော်သူလည်းပဲဥပါဒံကအစွဲခံရတယ်ဥပါဒံနဲ့ခန္ဓာကြီးဖြစ်မနေဘူးလားဖြစ်နေပါတယ်ခင်ဗျာအဲအဲ့ဒါကြောင့်မလို့တဏှာသည် နှစ်နာနာမည်နှမျိုးရတယ်ဗျာနော်ငါမီးရပြည်ရွှေဘိုတော့မဟုတ်ဘူးနှစ်မီးရတနာပဲတနာကနှစ်မီးရတယ်ဥပါဒံလို့လည်းအမည်ရတယ်ဥပါဒံနဲ့ခန္ဓာလို့လည်းအမည်မရဘူးလားအမည်ရပါတယ်ဗျာအေးအဲ့ဒါမှတ်ထားပါအဲ့ဒါမှတ်ထားပါနော်ဒါတော့ဘာနဲ့တူလဲဆိုမီးနဲ့တူတယ်မီးကမိမိကိုယ်တိုင်လည်းမပူဘူးလားပူပါတယ်ဗျာလာထိတဲ့သူကိုလည်းမပူဘူးလား ပူစေပါတယ်ပူစေတာပဲဟုတ်တယ်လေမိဆိုတဲ့သဘောကသူ့ဘာသာသူလည်းပူတယ်နော်ဘေးကဟာတွေကိုလည်းပူစေတယ်လောင်စေတယ်သူ့ဘာသာသူလည်းလောင်နေတယ်သူနဲ့လာထိသမျှတွေကိုလည်းလောင်စေတာပဲလေတဏသူ့ဘာသာသူလည်းဆွဲတယ်သူနဲ့ဆက်ဆက်ရာကိုလည်းဆွဲတယ်ဆိုတော့သူ့ဘာသာသူလည်းဆွဲတဲ့အတွက်ဥပါဒံသူနဲ့ဆက်ဆက်ရာတွေကိုဆွဲတဲ့အတွက်ဥပါဒံနဲ့ခန္ဓာဆိုတဲ့ခါကျတော့နော်တဏှာကနာမည်နှမျိုးရမသွားဘူးလား နာမည်နှစ်မျိုးရပါတယ်နှစ်မျိုးရသွားတယ်အဲ့ဒါလေးလည်းနည်းနည်းတိုးမှတ်ခဲ့ကြပါနော် margin line လေးနဲ့ရေးပြီးတော့ margin note လေးနဲ့ရေးပြီးတော့အဲ့ဒါဦးစင်းရဲ့ note ထဲမှာထည့်မပေးလိုက်မိလို့အဲ့ဒါကြောင့်ထပ်ရှင်းတာနော်ဒါကြောင့်မလို့ထပ်ပြောမယ်ဒီမေးခွန်းကိုနော်ပြန်ပြီးတော့မှ recap လုပ်လိုက်ပြန်ပေါ့နော်ဒီဝိသကတထေးကြီးကမေးတာကဥပါဒံဒီပင်ဥပါဒံနဲ့ခန္ဓာပါလားလို့မေးတဲ့ခါကျတော့ဥပါဒံနဲ့ဥပါဒံနဲ့ခန္ဓာကတိကျစီဖြစ်တဲ့အတွက် ဓမ္မရိနာထေရီမာကြီးကမတူပါဘူးလို့ဖြေပါတယ်ဒါတော့အခုနော်တဏှာကဥပါဒံနော်ကြံတဲ့ခါတွေကသူဆွဲလန်းတဲ့ဟာတွေကဥပါဒံနဲ့ခန္ဓာသူတို့ကမတူလို့မတူဘူးလို့ဖြေတယ်ဒါဆိုလို့ရှိရင်နော်ဟောဒီတဏှာဆိုတော့ဥပါဒံတရားဒီဥပါခန္ဓာ၅ပါးကနေအလွတ်လားဆိုတော့တဏှာရဲ့သကောင်စင်းကသင်္ခါရခန္ဓာထဲမှာပါမနေဘူးလားပါနေပါတယ်ဗျာပါနေတာဖြစ်တဲ့အတွက်ခန္ဓာ၅ပါးကမလွတ်ပြန်ဘူးမလွတ်တဲ့အတွက်ကြောင့်မလို့ နော်ဟောဒီတဏှာဒီခန္ဓာ၅ပါးအုပ်စုထဲမှာပဲဝင်နေတဲ့တီးချံတီးတတ်မရက်တည်ဘူးဒါကြောင့်မလို့တီးကြားကြီးလည်းမဟုတ်ဘူးတဲ့ခန္ဓာ၅ပါးထဲမှာတော့သူသကောင်စင်းဝင်နေတယ်ဒါကြောင့်မလို့တီးကြားလားဆိုတော့အဲထတ်တူလားဆိုတော့ထတ်တူမဟုတ်ပါဘူးတီးသားစီနေပါတယ်ဒါဆိုရင်တီးကြားစီနေတဲ့ဆိုရင်အဲထတ်တူလားဆိုထတ်တူမဟုတ်ဘူးတီးကြားဆိုတီးကြားစီမဟုတ်ဆိုလို့ရှိရင်လည်းပဲလုံးဝမပတ်သက်ဘူးလားဆိုတော့အဲ့ဒါလည်းလည်းမဟုတ်ပတ်သက်ပြန်တယ်တဲ့သကောင်စင်းကဘယ်သူထဲရောက်နေလဲ သင်္ခရခန္ဓာနဲ့ရောက်နေလို့အေးသင်္ခါရခန္ဓာနဲ့ရောက်နေတဲ့အတွက်ကြောင့်မလို့ခွဲလို့လည်းမဖြစ်ဘူးလေအဲ့ဒါကိုဖြေတာဒါတော့ဒုတိယဖြေတဲ့လောက်ဆိုရင်နည်းနည်းရိပ်မိပြီလို့ထင်ပါတယ်နော်တင်ပါဗျာအဲအဲ့ဒီအတန်လေးပဲကြားချင်တာပါဒါတော့ကောင်းပြီနော်ခန္ဓာနဲ့ဥပါဒဏ်နဲ့ခန္ဓာကြောင်းလို့နောက်ကြောင်းပြန်ပြီးတော့မှနော်အခုဦးဇင်းတို့ဒီတတိပဒံတော့ကလည်းအများကြီးပြောခဲ့ပြီဒါပေမဲ့နည်းနည်းလေးဟောလှုပ်နေနေနေပေါ့နော်ခဏခဏကြားတော့အသက်သမားတွေနားလည်အောင်လို့ နော်အဲ့ဒါလေးဖတ်ပေးပါဒါတော့ခက်မြန်မြန်ပဲဖတ်ပါမယ်ဒီနေရာတိဖတ်လိုက်မယ်နော်ဥပါဒံနှင့်ဥပါဒာနဲ့ခန္ဓာတဏှာသည်တာယာလျက်ဆွဲလိုက်၏ဒိဋ္ဌိသည် အထင်လွဲလျက်ဆွဲလိုက်၏ထို့ကြောင့်ဤနှစ်ပါးကိုဆွဲလန်းတတ်သောဥပါဒံဟုခေါ်၏ထိုတဏှာနှင့်ဒိဋ္ဌိတို့သည်ဆွဲလန်းနိုင်သောအဆွဲလန်းခံရသော လောကီခန္ဓာများကို ဥပါဒာနဲ့ခန္ဓာဟုခေါ်၏လောကုတ္တရာတရားများကိုကအာယုမပြုနိုင်မစွဲလန့်နိုင်၍ဥပါဒာနဲ့ခန္ဓာဟုမခေါ်နိုင်မွေသည်ဖားကိုဖမ်းထားတဲ့ကဲ့သို့မစွန့်လွတ်နိုင်မဲလွန်လွန်ကဲကဲအာယုံကိုစွဲလန်းတတ်သောကြောင့်ဤတဏှာနိဒိဋ္ဌိကိုဥပါဒံဟုခေါ်၏ဥပအပေါင်းအာဒါနဥပညီမြခြင်း လွန်လွန်ကဲကဲဆွဲမြဲစွာအာဒါနညီမျှခြင်းယူခြင်းဟုတ်ပြီဗျာဒါလေးကနေ့စဉ်ဘွားထဲမှာလည်းသုံးနေတယ်တရားရိပ်တာတွေတော့ဘယ်ရိပ်တာပဲတော့တော့ဝိပဿနာအထုတ်ရင်ဒါတွေအထက်ကိုပြောရတယ်နော်ဒါမပြောလို့မရဘူးအဲ့ဒါမပြောရင်တရားထုတ်လို့မရဘူးတရားထုတ်လို့မရဘူးဆိုတာက ဒီဟာတွေပဲပြောဒါတွေပဲရှင်းနေရတာမဟုတ်လားတရားထုတ်လို့မရဘူးဆိုတော့ဝိပဿနာအထွင်ခန္ဓာ၅ပါးဒုက္ခသစ္စာရှုရမှတ်ရတာလေဒါတော့ရှုရမှတ်ရတော့ဒါတွေကိုနားလေအခုလိုသင်တန်းတက်တဲ့အချိန်မှာသဘောတရားအဖြစ်နားလေထားတော့ပိုကောင်းတာပေါ့ဗျာပြီးတော့မှအသုံးလုံးလည်းကွဲတာပေါ့ဒါတော့ဥပါဒဏ်နဲ့ဥပါဒဏ်နဲ့ခန္ဓာကိုထပ်ပြီးတော့ရှင်းတာပါဥပါဒဏ်ရဲ့နော်ဥပါဒဏ်ဆိုတာဘာတူလဲဆိုတော့ तू तू ကနှလုံးရှိတယ်အကုသိုလ်တွေထဲမှာနော် တဏှာရဲ့ဒိဋ္ဌိရဲ့နော်အဲ့ဒီတဏှာကအာယုံ၅ပါးကို ခန္ဓာ၅ပါးကိုသူကတာယာသဘောကျနှစ်သက်ပြီးတော့ဆွဲလန်းတယ်အဲ့ဒါကတဏှာဆွဲဒိဋ္ဌိကြတော့အဲ့ဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မသိတဲ့ခါကျတော့ဒါဟာ something ပေါ့နော်ဘာလဲဆိုလို့ရှိရင် तू က soul လို့ spirit လို့သဘောမျိုးယူဆတယ်ဘယ်တော့မှမသေးတဲ့အရာလေးတစ်ခုရှိတယ်နော်ဒါတော့ဒါတွေအကျဉ်းနောက်မှလာလိမ့်မယ်နော်ခန္ဓာ၅ပါးလုံးကိုဆွဲရလဲရှိတယ်နော် နာခန္ဓာတစ်ခုတည်းကိုဆွဲတာလည်းရှိတယ်ရုပ်ခန္ဓာတစ်ခုတည်းဆွဲတာလည်းရှိတယ်ရုပ်ရောနာနှစ်ခုလုံးပေါင်းပြီးတော့ဆွဲတာလည်းရှိတယ်ဒါတော့ဂိုင်းတစ်ကိုင်းနဲ့တစ်ကိုင်းဆရာတစ်ခုဆရာတွေရဲ့အဲယူဆတယောက်နဲ့တယောက်မတူဘူးပေါ့လေသူတို့ရဲ့အဆွဲတွေမှာလဲဒါတော့အဲ့ဒီလိုမျိုးဟောဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးကြီးလို့မသိတော့ဒီရဲ့ဒီထဲမှာ မပြိုမပြစ်သာဝရတည်ပြီးတော့အမြဲတမ်းရှင်သန်နေသောเนาะဒီ something ပေါ့အဲ့ something ကိုသူတို့ကเนาะသူတို့လို့ခေါ်အတ္တလို့ခေါ်တယ် ဘာတဲ့လဲအတ္တပါဗျာအတ္တဆိုတာကဦးဇင်းတို့လူတွေပြောနေတယ်ဒီကောင်အတ္တကြည့်တယ်ဆိုတာအဲ့ဒီအတိတ်ပဲမဟုတ်ဘူးအဲ့ဒီအတ္တဆိုတဲ့သဘောတည်းနော်အသက်မသေးပဲနဲ့အသက်ထာဝရရှင်နေသော အရာအဲ့လိုမှတ်တာ အတ္တလို့ပြောလိုက်ရင်အသက်မသေးပဲနဲ့ထာဝရအသက်ရှင်နေတဲ့အရာ something ပဲနော်သူတို့ကယဉ်ညွတ်တာနော်တကယ်ရှိတာမဟုတ်ဘူးသူတို့ကသူတို့ကယဉ်ညွတ်တာဒါကြောင့်မလို့အတ္တလို့ပြောလို့ရှိရင် ဦးဇင်းတို့နေ့စဉ်ဘဝမှာသုံးတဲ့အတ္တဆိုတာတော့ဟာဒီကောင်ကတိတ်ပြီးတော့မှလောဘတဏှာသူ့သူ့ကိုသူ selfish ဖြစ်တော့အတ္တလို့သုံးတာဒါတော့ဦးဇင်းတို့ဒီဝိပဿနာမှာသုံးတဲ့အတ္တအဲ selfish ဖြစ်တာကိုသုံးတာမဟုတ်ဘူးနော်ခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မတိခြင်းကြောင့်ဟောဒီခန္ဓာထဲမှာဟောဒီထဲမှာဟောဒီကိုယ်ထဲမှာဟောဒီထဲမှာနော်မတိမပြောက်မပြစ်ထာဝရရှင်သန်ပြီးရှိနေသောအရာကလေးရှိလိမ့်မယ်အဲ့ဒါကလေးကိုဟိုးဟိုးတုန်းကခေါ်ကြတာအတ္တလို့လည်းခေါ်တယ် တချို့ကဇီဝလို့လည်းခေါ်တယ်ဘာလို့ခေါ်လဲဇီဝပါဗျာဇီဝနော်အတ္တလို့ခေါ်တယ်ဇီဝလို့လည်းခေါ်တယ်ကျန်တာအဲ့ဒီနှလုံးလောက်ပဲထားပါအဲ့လိုလိုနာမည်တွေအမျိုးမျိုးတက်ပြီးတော့ခေါ်တယ်ဒါတော့ဘလို့ပဲနာမည်တက်တယ်နာမည်အောက်မှာရှိသေးတယ်နော်ဒါဒါတော့ရှုပ်မှာစလို့မပြောတော့ဘူးဒါတော့အတ္တဟု၎င်းဇီဝဟု၎င်းခေါ်တယ်လို့ပဲမှတ်တာဒါတို့ရဲ့ရည်ညွှန်းချက်ပြောတာဒါတော့အဲ့ဒါလေးကရှိပြီးတော့မှနော်ဒီဒီရုပ်ဒီနာမ်ထဲမှာ ဒီမတည်သောအရာလေးတစ်ခုကိုသူတို့အခက်အခေါ်အဲ့ဒီခက်တုံးကအတ္တလို့ခေါ်တယ်ဒီနေ့ခက်တိကျဟိန္ဒူမှာရှိတယ်ဟိန္ဒူဝါဒမှာစာအုပ်တို့ဖတ်ကြည့်အဲ့ဒီအတ္တကသူတို့ရဲ့ပဒါနာပဲဒါမရှိမရဘူးဒါလေးကလွတ်မြောက်သွားတယ်လွတ်သူတို့ရဲ့ဒီမောက်ရှာလို့ခေါ်တဲ့ liberation လွတ်မြောက်မှုကိုအဲ့ဒီအတ္တလေးကနေပြီးတော့မှသူတို့ရဲ့မူရင်းနော်မူလလာခဲ့တော့ကနော်သူတို့ကိုပေါက်ဖွားခပေါက်ပေါက်ဖွားပေးလိုက်တော့ဒီနေ့ဖန်ဆီးပေးလိုက်တဲ့ creator ကြီးပေါ့နော်ဒါတော့ နော်မဟာအတ္တလို့ပဲဆိုကြပါစို့ဗျာကြီးမြတ်သောအတ္တကြီးပေါ့နော်မဟာအတ္တကြီးပဲဆိုကြပါစို့အဲ့ဒီကြီးမြတ်သောအတ္တကြီး ਨੇ ပြန်လဲပေါင်းဆောင်ရင်ဒါမောက္ခပဲနော်တန်တရားထဲမှာလဲနေတဲ့အချိန်နော်အဲ့ဒါကနော် तू အတက်ကလေးရှင်ပြီးတော့သွားရလို့သူ့ကိုဇီဝလို့လဲခေါ်တယ်မသေးတဲ့အနေနဲ့လှည့်လည်နေလို့အတ္တလို့လဲခေါ်တယ်နော်အဲ့ဒါလေးရှိတယ်လို့စိတ်ထဲမှာခံယူထားတာအဲ့ဒီလိုခံယူပြီးတော့မှအဲ့ဒီလိုခံယူချက်ကလေးကို အစွဲလေးကို ဒီနေရာမှာဒိဋ္ဌိခေါ်တယ်ဒါတော့ဒိဋ္ဌိလို့ခေါ်တဲ့နေရာမှာဘာကိုယဉ်ညွတ်ပြီးတော့ခေါ်တယ်လဲဆိုရင်မတည်သော ဟောဒီဇီဝကောင်အတ္တကောင်ကလေးဒီတတ္တဝါတွေတိုင်းရဲ့အတီးတီး individual လေးတွေပေါ့နော် individual soul လေးတွေ individual spirit လေးတွေလူတိုင်းမှာတတ္တဝါတိုင်းမှာရှိတယ်ထိုတတ္တဝါလေးကဘယ်တော့မှမသိဘူးဒီခန္ဓာကိုမြင်ရတဲ့ခန္ဓာယုတ်ချမ်းကြီးပဲနော်ဟောင်းလွမ်းလို့ရှိရင်တည်နေခဲ့တာ तू ကတော့မသိဘူးပြောင်းသွားတာပဲအဲ့ဒါလို့ အဲ့လိုနင်းနေသူကတပွားပြီးတပွားကူးသွားတာအဲ့ဒီလိုနင်းနေယုံကြည်တဲ့အယူမျိုးကိုဒိဋ္ဌိမိစ္ဆာဒိဋ္ဌိခေါ်တယ်အပြည့်စုံကနော်ဒါကြောင့်မလို့အဲ့ဒီလိုအယူမျိုးကိုဘာလို့ခေါ်လို့ဆိုဒိဋ္ဌိအဲ့ဒီလိုအယူမျိုးကလေးနဲ့တတ္တဝါတွေမှာမတည်သော spirit မတည်သောဒီ soul လေးရှိတယ်လို့ဆွဲလန်းဆွဲလန်းထားတာကိုဒိဋ္ဌိဥပါဒံနော်ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အစင်းတန်အနတ်အယတာအာယုံ၅ပါးကိုဆွဲလန်းတာကတဏှာဥပါဒံ ဆိုတော့ဆွဲလမ်းပုံဆွဲလမ်းနေတူရဲ့လားမတူပါဗျာတူအဲ့ဒီနှစ်ချက်ကိုခွဲမှတ်ခဲ့အဲ့ဒီနှစ်ချက်ကသူတို့နှစ်ခုကို ပေါင်းပြီးတော့မှဥပါဒံလို့ခေါ်တာဒါတော့ဒိဋ္ဌိက ခန္ဓာ၅ပါးထဲမှာခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မသိတဲ့အတွက်မသိသောသိုးဝိညာဉ်အတ္တလက်ပြဝိညာဉ်ကောင်းလေးရှိတယ်လို့ယူဆပြီးတော့ဆွဲလန်းထားတာအဲ့ဒါကဒိဋ္ဌိဥပါဒံဒါတော့နော် အဆင့်အတန်အနတ်အရသာအတွေ့အထိဆိုတဲ့အာယုံ၅ပါးကို နော်တွေ့တဲ့အခါမှာနော်မိမိကနေပြီးတော့ตายာပြီးခံစားနော်ตายာတယ်အဲခုနပြောတဲ့ဆိုးလေးကခန္ဓာထဲမှာရှိမယ်ရှိတဲ့အတွက်ကြောင့်မလို့အဲ့ဒီမျက်အဲမျက်စိလေးကအဆင့်ကိုမြင်ရင်အဲ့ဒီအဆင့်လေးကို enjoy လုပ်တယ်ဘယ်သူလဲအဲ့ဒီဆိုးလေးပဲဒါတော့အဲ့ဒီလိုဆိုးလေးကနေရှိပြီးတော့မှဆွဲလန်းတာမျိုးကြတော့နော်ဆိုးလေးရှိတယ်ငါကနော်ခံစားတယ်လို့ပြောရင်ဒိဋ္ဌိဥပါဒံ ဒါလေးကနော်ဒါအမြတ်ထာဝရရှိနေတဲ့အစင်ယူပါယုံပဲလို့ထင်ပြီးတော့ဆွဲလိုက်ရင်တဏှာဥပါဒဆိုတော့တို့နှစ်ခုကမတူဘူးမတူဘူးဆွဲပုံချင်းမတူဘူးเนาะဒါကြောင့်မလို့တဏှာသည်ตาယာပြီးတော့ဆွဲလန့်တယ်ဒိဋ္ဌိက မသေးသောအတ္တကောင်ဇီဝကောင်လက်ပြကောင် spirit လေး soul လေးရှိတယ်လို့ထင်ပြီးတော့မှဆွဲလန့်တယ်အဲ့ဒီလိုမျိုးနှစ်ခုဆွဲတာကိုဥပါဒံလို့ခေါ်တယ် ဒါတော့ဥပါဒံသဘောနားလည်ပြီနော်ပြမဗျာအေး तू ကလင်းနေတယ်နော်ဒါဒါဒါနော်မိမိအဲ့ဒါလိုခွဲမှတ်ရမယ်ဒါတော့ကောင်းပြီအဲ့ဒီတဏှာရဲ့ဒိဋ္ဌိရဲ့နှစ်ပါးကသူ့ပုံစံနဲ့သူ့ဆွဲတယ်အာယုံ၅ပါးကိုတာယာနဲ့တက်ပြီးတော့ဆွဲလန်းတာကတဏှာနော်ဟောဒီတတ္တဝါတွေထဲမှာခန္ဓာ၅ပါးကိုမသိတဲ့အတွက်ခန္ဓာ၅ပါးနဲ့ဖွဲ့စည်းထားလို့လူနဲ့ပြမတတ္တဝါတွေဖြစ်နေတာကိုမသိတဲ့အတွက်ကြောင့်မလို့ဒီထက်မှမသေးသောဆိုးလေးဝိညာဉ်လေးအတ္တကောင်လေး spirit လေး ရှိတယ်လို့ယုံကြည်ထားတာလက်ခံထားတာဒါကဒိဋ္ဌိအဲ့ဒီနည်းနဲ့ဘသူတွေကိုစွဲတယ်လဲဆိုရင် သူစွဲလန်းတဲ့နယ်မြေက လောကီခန္ဓာပဲတဲ့ဘာခန္ဓာလဲလောကီခန္ဓာပါဗျာအေးဒါကြောင့်မလို့စွဲလန်းတာကဥပါဒံအစွဲလန်းခံရတာကခန္ဓာ၅ပါးဘယ်ခန္ဓာလဲဆိုတော့လောကီခန္ဓာဒါတော့ဥပါဒံရဲ့ခန္ဓာရဲ့နှစ်ခုပေါင်းပြီးတော့လောကီခန္ဓာကို ဥပါဒာနဲ့ခန္ဓာလို့ခေါ်တာတော့ပါပြီလား အင်းပါဗျာအဲ့တော့ဥပါဒံလို့တစ်လုံးနဲ့ခွဲပြောရင်ဘယ်သူနဲ့ဘယ်သူလဲဆိုတော့တဏှာနဲ့ဒိဋ္ဌိဒါတော့ခန္ဓာနဲ့တွဲပြီးတော့ဥပါဒံနဲ့ခန္ဓာဆိုတော့သူတို့ဆွဲသူတို့ကနေဆွဲလန်းနေတော့ဆွဲလန်းစရာကောင်းတော့လောကီခန္ဓာ၅ပါးပါဗျာဒါတော့လောကီခန္ဓာ၅ပါးကိုယဉ်ညွတ်တယ်ဥပါဒံနဲ့ခန္ဓာဆိုတာလောကီခန္ဓာ၅ပါးဥပါဒံဆိုရင်တဏှာနဲ့ဒိဋ္ဌိပါဗျာတဏှာနဲ့ဒိဋ္ဌိကဆွဲလန်းတတ်တာမဟုတ်လား ပြမဗျာလူတွေကြည့်ပါလားလို့အိမ်လေးမြင်တော့အိမ်လေးလိုချင်တဲ့ကားလေးမြင်တော့ကားလေးလိုချင်တဲ့ဒီလိုမဟုတ်လားဒါတော့ကိုကဘာနဲ့တူလဲဆိုကိုကဥပါဒာနဲ့တူတယ်ကိုမြင်လို့လိုချင်တာအိမ်လေးမြင်လဲကားလေးမြင်လဲနဲ့မြင်မြင်လိုက်တဲ့လိုချင်တဲ့ခါကျတော့အမြင်ခံရတဲ့အရာတွေကအစွဲခံရတာမဟုတ်လားပြမဗျာကိုလိုချင်တဲ့အရာလေးမြင်တိုင်းလောဘတွေကတက်တက်နေတာလေဒါကြောင့်မလို့ तू ကခန္ဓာနဲ့တူတယ်ဒါကြောင့်မလို့နော်အစွဲလန့်ခံရတဲ့ခန္ဓာတွေက နော်ဥပလောကီဥပါဒာနဲ့ခန္ဓာတွေ သူတို့ကိုဆွဲလန်းတာကတဏှာနဲ့ဒိဋ္ဌိနှစ်ပါးဥပါဒဏ်နေဒါတော့တဏှာဒိဋ္ဌိဥပါဒဏ်နှစ်ပါးမဆွဲလန်းနေတာကတော့လောကုတ္တရာတရားတွေမဆွဲနိုင်ဘူးဘယ်တရားတွေလဲလောကုတ္တရာတရားတွေပါဗျာလောကုတ္တရာကနေကျော်သွားပြီနော်လောကုလောကုတ္တရာစိတ်၈ပါးရှိတယ်ပေါ့ဗျာအဘိဓမ္မာလို့တော့နော်ဒါတော့လောကုတ္တရာစိတ်တွေမှာနော်သူနေတွဲနေတဲ့စေတသိက်36ပါးလားနော်ထားပါတော့အတာရကိစ္စမရှိပါဘူးနော်အဲ့ဒီအဲ့ဒီနှစ်ခုကို ဒီလောကုတ္တရာတရားတွေကိုမစွဲနိုင်ဘူးတဲ့ဒါကြောင့်မလို့လောဒီဥပါဒံမစွဲနိုင်တဲ့တရားကဘယ်တရားလဲဆိုရင်လောကုတ္တရာတရားဘယ်တရားလဲလောကုတ္တရာတရားပါလောကုတ္တရာတရားဆိုတာမေလေးပါဖိုလေးပါပေါ့ဟုတ်တယ်မလားပါဗျာမေလေးပါဖိုလေးပါကိုဥပါဒံစွဲလို့မရဘူးမစွဲလန့်နိုင်ဘူးဒါကြောင့်မလို့သူတို့ကချွန့်ကျက်ထဲမှာအဲသူတို့ကမစွဲနိုင်တဲ့ဟိုရင်ပေါ့နော်မေလေးပါဖိုလေးပါအဲ့ဒီအဲ့ဒီရှစ်ပါကိုမစွဲနိုင်ဘူး ဒါတော့စွဲနေတဲ့ဟာကတော့ logi အာယုံပဲစွဲနေတယ် logi ခန္ဓာဒါကသူတို့စွဲနေတာဒါကသူတို့မစွဲနေတာကွဲပြီနော်ရှင်းပါဗျာဒါတော့အောက်ကလေးကတော့ဥပါဒံဆိုတဲ့စကားလုံးကို ပြောတာပါဥပနဲ့အာဒါနနှလုံးစွဲထားတာနော်ဥပဆိုတာက ပြင်းပြင်းထန်ထန်လွန်လွန်ကဲကဲအာဒါနဆိုတာဖမ်းယူထားတာဖမ်းချုပ်ထားတာဆွဲယူထားတာနော်ဒါတော့ဒီရိုးရိုး ရိုးရိုးလိုချင်တာနဲ့ဆွဲလန်းပြီးတော့လိုချင်တာနှစ်ခုမတူဘူးနော်ဥပမာပြောကြပါစို့ဗျာနော်မိမိကအာအပြင်ထွက်သွားတယ်ဆိုလို့ရှိရင်ခုနပြောလို့အိမ်လေးလှလှတွေ့တယ်အိမ်လေးလှလှတွေ့တဲ့အတွက်ကြောင့်လို့ကိုယ်စိတ်ထဲမှာဒီလိုအိမ်လေးကလိုချင်စရာလေးဖြစ်မသွားဘူးလားဖြစ်သွားပါရဲ့ဗျာဖြစ်တာပဲနော်ကားလေးလှလှတွေ့လဲဒီတိုင်းပဲဒါတော့ဘယ်အရာမဆိုပေါ့နော် တွက်လိုက်ပြီးဆိုရင်စိတ်ထဲလေးကသဘောကျသဘောကျသဘောကျတဲ့စိတ်ကလေးကတော့ဖြစ်သွားတာပဲအဲ့ဒီသဘောကျတာလေးကနော်တာမန်သဘောကျတာတာမန်သဘောကျတဲ့အတွက်တာမန်လောဘလို့ခေါ်တယ်အဲ့တော့တာမန်လောဘဆိုတဲ့ခါကျတော့တော့ဟိုနာတိနာရောက်သွားလို့ရှိရင်အဲ့ဒါလေးပျောက်မသွားဘူးလားပျောက်သွားပါလေပျောက်သွားတာပဲတာမန်လောဘဆိုတာကတော့နေတိုင်းဖြစ်နေတာအခါတိုင်းအချိန်တိုင်းဖြစ်နေတာပဲဘာလေးဖြစ်ဖြစ်တော့ကြည့်လိုက်တယ်ဖုံးဖွင့်ကြည့်လဲဒီတိုင်းပဲလောဘဖြစ်ဖြစ်မဖြစ်ဒေါသဖြစ်နော်2010အဲ 2020ကတော့ပြောမနေပါနဲ့ Facebook မှာဖတ်တာတော့နော်တနေ့လုံးမပြတ်လောက်ရတဲ့အလုပ်ကတော့ဆဲနေရတာပဲတဲ့ဟမ်တနေ့လုံးသူတရက်မှမပြတ်တဲ့အလုပ်ကတော့ဆဲနေရတာပဲတဲ့2021ကုန်းကသူပြောတာလေနော်ဘာတွေဆဲလို့တော့မသိဘူးဒါတော့ကြိလိုက်တယ်ဆိုတာနဲ့နော်လောဘဖြစ်ဖြစ်မဖြစ်ဒေါသဖြစ်ဒါလေးတည်းမလာဘူးလားဖြစ်ပါတယ်ဗျာအေးဒီတိုင်းပဲနေ့စဉ်မျက်စိဖွင့်လိုက်တယ်နားဖွင့်လိုက်တယ်နော်နှာခေါင်းဖွင့်တယ်ရှားဖွင့်တယ်ကိုယ်ဖွင့်လိုက်တယ်ဆိုတာနဲ့နော် ဒွါရတစ်ခုမဟုတ်တစ်ခုကနေဝင်လာတဲ့အာယုန်လေးတွေကိုသဘောသဘောကြတာနှစ်သက်တာကတာမန်လောဘကိုလိုချင်တဲ့အကွာအဲ့ဒါတော့မရမနေဒါတော့ရမှဖြစ်မယ်ဟဲ့ဆိုပြီးတော့မှနော်ရရရရောက်နီးတွေလမ်းတွေကိုလည်းရှာမယ်တိုင်ပင်မယ်ငွေတွေစုမယ်ဝယ်မယ်ချမ်းမယ်ပေါ့ဗျာအဲ့လိုမျိုးဖြစ်လာပြီဆိုတဲ့ခါကျတော့သွားလဲဒီစိတ်ပဲစားလဲ ဒီစိတ်ပါပဲဗျာခင်ဗျားတို့တခြင်းဆိုတာလေသွားလဲဒီစိတ်ကွယ်စားလဲဒီစိတ်ကွယ်နဲ့ခင်ဗျားတို့ဆိုတာမဟုတ်လားလို့တင်ပါဗျာခင်ဗျာဥပါဒံတခြင်းနေလေအဲ့ဒါအဲ့တော့သွားလဲဒီစိတ်ကွယ်စားလဲဒီစိတ်ကွယ်ပစ်လက်လန်လဲဒီစိတ်ကွယ်ကားမောင်းလဲဒီစိတ်ကွယ်နားလဲဒီစိတ်ကွယ်ဆိုတော့အဲ့ဒီလောဘဘာဖြစ်သွားပြီလဲဥပါဒံဖြစ်သွားပါပြီအေးဥပါဒံဖြစ်သွားပြီဒါကတော့အထူးအထူးပြောစရာမလိုသဘောပေါက်လွယ်တယ်လားနော်ဒါတော့တာမန်လောဘနဲ့ဥပါဒံဥပါဒံထိုက်တဲ့လောဘ ကွဲသွားပြီနော်ပြမဗျာတွေ့လိုက်တယ်သဘောကျတယ်တခြားနေရာရောက်ရင်မေ့သွားပြီပျောက်သွားပြီတာမန်လောဘနော်တွေ့လိုက်တယ်သဘောကျတယ်မပျောက်တော့ဘူးနော်မပျောက်တော့ဘူးတခါတည်းသိဝမင်းကြီးဟိုမာဒန်နီတွေ့တဲ့ခါကျတော့အဲ့ဒါပဲတွေ့ပြီးတော့မှဟိုရင်ဖြစ်နေတော့တာဟုတ်တယ်မလားဇွဲလိုက်နေတော့တာလေဟုတ်တယ်မလားလို့မှန်ပါဗျာမျိုးအဲ့တော့ဟရိတ္တစရေသေးကြီးမုဒုလက္ခဏာတွေ့ပြီးတော့ဇွဲလန်းပြီးတော့မှတခါတည်း ဆွန့်ခံလာတဲ့နန်းတော်ဆွန့်ခံလာတဲ့တပည့်ကြီးကိုမစားနိုင်တော့ပဲဂရိအောက်ထားပြီးတော့မူရုလက္ခဏာလေးသတိရနေတယ်ဆိုတာအဲ့ဒါဥပါဒံပဲဟုတ်တယ်မလားလို့ဇတ်တော်ထဲမှာလေဒီမှာဗျာအေးအဲ့ဒီဥပါဒံမျိုးတွေအဲ့အဲ့ဒါမျိုးလောဘကြတော့ပြင်းပြင်းထန်ထန်ကြီးထိုအာယုံကသူ့ရဲ့အသိစိတ်ကြီးတစ်ခုလုံးကိုဒါတခြားအာယုံကိုသွားခွင့်မပေးတော့ဘူးစဉ်းစားခွင့်မပေးဘူးဒါဆိုဒါတခုတည်းချုပ်ပြီးတော့မှနွားကိုတိုင်မှာကတ်ချီထားတော့ဘဲမှသွားလို့မရသလိုမျိုး တခါတည်းအဲ့ဒီအာယုံတစ်ခုထဲမှာပဲနွားကနတိလေးနဲ့ကပ်ပြီးတိုင်မှာအချီခံထားရသလိုအဲ့ဒီလူကိုအဲ့ဒီအာယုံနဲ့ကပ်ပြီးဆွဲချီထားခံရတာအဲ့ဒါဥပါဒံကောပါပြီနော်ပြင်းပါဗျာအေးဒါတော့မွေကနေဖားမြိုတာတော့လူတိုင်းမြင်ဘူးတဲ့ပြောမနေတော့ဘူးဒါကတော့နားလည်ပြီးသားဟုတ်တယ်မလားနော်ဒါတော့မွေပါဇက်ထက်ကိုရောက်သွားတဲ့နော်ဖားကဘယ်လိုလုပ်ထွက်လို့ရမှာလဲမွေရဲ့မွေရဲ့အဆွဲဒီလိုကောက်နေတာဒီလိုဒီလိုဟုတ်တယ်မလားပြင်းပါဗျာ ဖြောင်းနေကောက်နေဒါတော့နော်အထွဲကိုဆွဆွဲပြီးတော့မျိုးလိုက်တိုင်းသူ့ရဲ့သွားကအကောက်ဆိုတော့အထက်ကိုပဲဒီလိုဆွဆွဲပြီးတော့သွင်းတာကိုဆွဲသွင်းတာသူ့ရဲ့ muscle ဒီကတရား muscle တွေမှာလည်းသူကခကြမ်းကြမ်းလို့ပြောတယ်နော်ဦးဇင်းတို့လူများမှာတော့ဒီဒီလက်ချောင်းကချောနေမှာပေါ့နော်လူတွေဆိုရင်တော့ဒါပေမဲ့မွေတွေကြတော့ဒီနေရာပြုတ်ဆက်ဆက်တဲ့သူကသူဖမ်းတဲ့သူဖမ်းတဲ့သားကောင်ကိုသူဆွဲပြီးတော့သွားနဲ့ကွက်ပြီးတော့မှဒီဒီနေရာပေါ့နော်မြို့ချတဲ့နေရာနဲ့ဆွဲချတာ ဆွဲချတော့ဒီနေရာကကျန်းတယ်တဲ့ကျန်းတဲ့အတွက်ကြောင့်မလို့အဲ့ဒီနေရာကိုရောက်သွားပြီဆိုလို့ရှိရင်သူ့ရဲ့မျိုးခံလဲရတဲ့ခြေထောက်တို့ခေါင်းတို့ကအပြင်ကိုပြန်ဆွဲထုတ်လို့မရဘူးဆွဲထုတ်လို့မရတော့ဘာဖြစ်လို့လဲသွားကလည်းကုတ်ထားတယ်မဆယ်လည်းကုတ်ထားတယ်ကုတ်ထားတဲ့ဖြစ်တဲ့အတွက်ကြောင့်မလို့သားကောင်ကအပြင်ကိုပြန်ထုတ်လို့မရဘူးတဲ့အဲ့ဒါကိုပြောတာဒါကြောင့်မလို့မွေကနေဖားကိုမျိုးရဲဖားမမပေါ့ဘယ်ဟာမဆိုအမျိုးခံရတဲ့တတ္တဝါဒီမွေးပါးစပ်ထက်ကနေပြန်ထွက်လို့မရဘူးတဲ့ ဘာဖြစ်လို့လဲဆိုဖမ်းတော့ကတည်းလို့အဆွဲကလည်းကုတ်ပြီးတော့အတွင်းထဲကိုဆွဲထည့်တယ်အတွင်းထဲကိုဝင်လာတဲ့အပိုင်းကိုမဆဲကနေဆွဲပြီးတော့ဘိုက်ထဲကိုဆွဲထည့်တယ်ဒါတော့မွေးပါးစပ်ထဲကိုရောက်သွားတဲ့ဖားသည်ပြန်ထွက်ဖို့မဖြစ်နိုင်တော့သလိုပဲတဏှာတိတိဥပါဒံတဘာဝအဆွဲခံရပြီဆိုရင်ပြန်ထွက်ဖို့အမတန်ခက်တယ်တဲ့ပြန်ထွက်ဖို့အမတန်ခက်တယ်တဲ့ဒါကြောင့်မလို့သူ့ကိုဥပဆိုတာပြင်းပြင်းထန်ထန်တခါတည်းလုံလုံကဲကဲနော်အခြားအရာတွေထက် အာဒါနဆိုတာဖမ်းချုပ်ဆွဲယူထားတာကိုပြောတာဒါတော့အဲ့ဒီနှလုံးကိုပေါင်းပြီးတော့ဥပနဲ့အာဒါနကိုပေါင်းဥပါဒါနဒါတော့မြန်မာကြတော့နာလေးကိုအတတ်ထည့်လိုက်တယ်နော်နာလေးကိုအတတ်ထည့်လိုက်တော့ဘာဖြစ်သွားလဲဆိုတော့ဥပါဒံတဲ့နော်ဒါတော့ကွဲပြီနော်အင်းမဗျာဒါတော့ဥပါဒံအိဗယ်သိပြီဒါကြောင့်မလို့အဲ့ဒီသူတို့နှစ်ခုဘာတွေကိုအရာကောက်တယ်လဲဆိုတာလေးကိုနော် အောက်မှာဆက်ဖတ်ကြည့်ပါအောင်မြ။ပြောတော့ပြောဣသားတွေပါပဲသို့သောအတိတ်ပဲပို့သဘောပေါအောင်လို့ဟိုဘက်ကိုပါဆက်သွားမှာနော်။ဖတ်ပေးပါအောင်မြ။ခန္ဓာနှင့်ဥပါဒါနဲ့ခန္ဓာနှမျိုး ခန္ဓာဟုသော အမိတွင်း၌ရာထိုက်သမျှလောကီ လောကုတ္တရာတိအားလုံးကိုတိမ်တွင်း၍ခန္ဓာဖွဲ့ပြခြင်းကပထမခန္ဓာကိုဟောသည်၎င်းနှင့်စိတ်89ပါး စေတသိက်52ပါးယုတ်28ပါးယောယောဂီများအတွက်ဝိပဿနာရှုရင်လောကီတရားတသက်ခန္ဓာဖွဲ့ပြခြင်းကဒုတိယဥပါဒာနဲ့ခန္ဓာကိုဟောသည်၎င်းနှင့်လောကီစိတ်82ပါးစေတသိက်52ပါးယုတ်28ပါး ကဲအဲ့တော့ဒါကတော့ပြောပြီးသားပါဟောသတိပဋ္ဌာန်တော့ကပြောပြီးသားနည်းနည်းလေးအမှတ်ရအောင်လို့ထပ်ပြီးတော့ပြောပြတာပါခန္ဓာလို့ခန္ဓာနဲ့ဥပါဒဏ်နဲ့ခန္ဓာရဲ့အရာကောက်ပုံညမတူဘူးပေါ့လေဦးဇင်းတို့အဘိဓမ္မာကိုသင်လို့ရှိရင်အရာကောက်အရာကောက်လို့အများတန်းသုံးတယ်အရာကောက်ဆိုတာကဒီစကလုံးရဲ့အရာ ဘာတွေကိုကောက်ယူရမလဲလို့ပြောတာကိုအရာကောင်လို့ခေါ်တယ်နော်ဒါတော့ခန္ဓာဆိုတဲ့စကားလုံးအတွက်ရတဲ့နဲ့တရားတွေကဘယ်တရားတွေကိုအရာကောက်ယူရမှာလဲဥပါဒာနဲ့ခန္ဓာဆိုတဲ့စကားလုံးအတွက်အရာတဲ့နဲ့တရားတွေကဘယ်တရားတွေကိုအရာကောက်ယူရမှာလဲဒါကိုပြောတာနော်အဲ့ဒါကိုဦးဇင်းတို့အပြီးတော့မှလို့အရာကောက်လို့ဦးဇင်းတို့မြန်မာနိုင်ငံမှာဟိုတဲ့ပေါ်လေအပြီးတော့မှဆရာတွေကတုံးကြတယ်ဒါကြောင့်မလို့ဦးဇင်းတို့ဟိုဒီစာမွေးဖြေတဲ့ခါတွေမှာ နော်ဒီပိဓမာနဲ့ပတ်သက်လို့အပိဓမာမာတိကာ အရာကောက်နော်ဒီပြီးတော့ယမိုက်အရာကောက်ပဋ္ဌာန်းအရာကောက်ဆိုပြီးတော့မြတ်စွာဘုရားဟောတာဒါပါဠိလိုတွေပဲဟောတာအဲ့ဒီပါဠိလိုတွေဟောတာမသိဘူးဒါတော့ဆရာကြီးကနေပြီးတော့အေးဒီစကလုံးရဲ့အရာကောက်ကဘယ်တရားဘယ်တရားဘယ်တရားဒီစကလုံးရဲ့အရာကောက်ကဘယ်တရားဘယ်တရားဘယ်တရားတွေလို့အဲ့လိုအရာကောက်ပြလို့အဲ့ဒီစာအုပ်တွေကိုအရာကောက်လို့နာမည်ခေါ်တယ်ဒါကြောင့်ဦးဇင်းတို့အခုအရာကောက်တယ် ခန္ဓာဆိုတဲ့စကားလုံးကဘာကိုယူဘယ်တရားတွေကိုအရာကောက်မလဲဥပါဒနဲ့ခန္ဓာဆိုတဲ့စကားလုံးရဲ့တရားကဘယ်တရားတွေကိုအရာကောက်မလဲလို့အဲ့ဒါကိုပြောတာဒါတော့ဒီနာမည်နှစ်ခုမှာနော်လောကီနဲ့လောကုတ္တရာတရားများရတိုက်တဲ့များအလုံးကိုတင်ကြုံပြီးတော့နော်ခန္ဓာအနေနဲ့ဖွဲ့ပြခြင်းလို့ပထမခန္ဓာကိုမြတ်စွာဘုရားဟောပါတယ်တဲ့ဒါကတော့နော်လောကီပဲဖြစ်ဖြစ်လောကုတ္တရာပဲဖြစ်ဖြစ်နော်ဖွဲ့လို့ရတဲ့တရားတွေမှန်သမျှအုပ်စုဖွဲ့လို့ရတဲ့တရားမှန်သမျှကိုတခါအကုန်လုံး ရောချလိုက်တယ်နော်အဲ့ဒါတော့သိမ့်ကျုံပြီးတော့နော်ခန္ဓာလို့မြတ်စွာဘုရားကပထမဒီတလုံးကိုဟောပါတယ်အဲ့ဒီထဲမှာဘယ်သူတွေပါသလဲနော်ကိစ္စမရှိဘူးပြီးတော့မှမသိလဲစိတ်ပေါင်းက89မျိုးပါတယ်တဲ့ရှိသမျှအကုန်လုံးစေတသိက်ကသူနဲ့တွဲဖြစ်တဲ့စေတသိက်က52ပါးပါတယ်တဲ့နော်ဒါယုတ်တရားက28ပါဒါတော့ဒီမှာနော်စိတ်က89စေတသိက်က52ပါယုတ်က28ပါဒီတရားတွေကိုနော်လောကီရောလောကုတ္တရာရောနှစ်ပါးလုံးပေါင်းပြီးတော့ ဒီခန္ဓာဆိုတဲ့နာမည်နဲ့ဟောပါတယ်ဒါကတော့ခန္ဓာဖွဲ့တဲ့အခါမှာနော်ခန္ဓာဖွဲ့တယ်ဆိုတာဖွဲ့တယ်ဆိုတာပေါင်းစုတာ group လောက်တာဒါတော့ group လောက်လို့ရတဲ့တရားမှန်တယ်များအကုန်တင်းကျုပ်ထက်လိုက်တာလောကီလောကုတ္တရာမခွဲဘူးဒါကရိုးရိုးခန္ဓာနောက်တစ်ခုကြတော့ယောဂီများအတွက်တရားထုတ်မဲ့ပုဂ္ဂိုလ်တွေဥပဒနာရှုမယ်ဆိုတော့ဒီတရားအကုန်လုံးမပါတော့ဘူးမပါတော့ तू ကဝိပဿနာရှုတယ်ဆိုတာလောကီတရားတက်တက်ကိုပဲရှုရတယ်ဒါကြောင့် လောကီခန္ဓာတွေကိုပဲနော်ရှုရတယ်လောကုတ္တရာခန္ဓာရှုလို့မရဘူးလောကုတ္တရာခန္ဓာကခုနပြောပြီးပြီလေလောကုတ္တရာခန္ဓာဆိုတာကနော်ဒီတဏှာကမစွဲလန့်နိုင်တော့ပဲတဏှာနဲ့ပဲကြော်သွားပြီတဏှာနဲ့ပဲကြော်ပြီဆိုတော့ဒီလောကုတ္တရာနယ်ပယ်ဘက်ကိုရောက်သွားတဲ့ခန္ဓာကိုတဏှာကဒီဘက်ကနေပြီးတော့လှမ်းပြီးတော့ဆွဲလို့ရပါအောင် မရပါဗျာမရဘူးဟောဘက်ကိုလည်းကူးလို့မရဘူးဒီဘက်ကလည်းလှမ်းဆွဲလို့မရဘူးနေချင်းချသွားပြီဒါတော့လောကုတ္တရာရောက်သွားတဲ့ခန္ဓာအတွက်ကဆွဲလန်းစရာမရှိတော့ဘူးဆိုတော့လောကုတ္တရာခန္ဓာအတွက်သွားပြီးတော့ဥပါဒံလွတ်အောင်ဆွဲဥပါဒံဥပါဒံကင်းအောင်လို့ရှုမှတ်စရာလိုသေးလားလိုတော့ပါဗျာမလိုတော့ဘူးလေဆွဲလို့မှမရတာဆွဲတာလောကီဆိုတော့လောကီဆွဲတဲ့အတွက်ကြောင့်လောကီခန္ဓာကိုပဲဥပဒနာရှုရတာတဏှာဒိဋ္ဌိဥပါဒံနဲ့မဖြစ်အောင်ရှုရတာရှုရတာဖြစ်တဲ့အတွက်ကြောင့်မလို့ တဏှာဒိဋ္ဌိဥပါဒံတရားတွေဆွဲလန်းနိုင်တဲ့လောကီခန္ဓာတွေကိုတက်တက်ကိုနော်ခန္ဓာဖွဲ့ပြခြင်းကဒုတိယအနေနဲ့ဥပါဒံနဲ့ခန္ဓာကိုဟောပါတယ်တဲ့ဒါတော့ခန္ဓာလို့တာမန်ပြောရင်လောကီလောကုတ္တရာခန္ဓာနှမျိုးလုံးရောထားတယ်ဥပါဒံနဲ့ခန္ဓာလို့ခွဲခေါ်ရင်ဝိပဿနာ ရှုဖို့အတွက်လောကီခန္ဓာတက်တက်ကိုပဲဟောပါတယ်လောကီခန္ဓာဆိုတာဘယ်သူတွေလဲဆိုရင် လောကီစိတ်က စောစောက89ပါးနဲ့10ပါးနှုတ်တော့81ပါဗျာ81ပါးသူနဲ့တွဲဖြစ်တဲ့စေတသိက်က52ပါးเนาะယုတ်က28ပါးအဲ့ဒါခန္ဓာဝိပဿနာရှိတဲ့ခန္ဓာတွေเนาะတနည်းတဏှာကစွဲနေတဲ့ခန္ဓာတွေเนาะဒါတော့တဏှာစွဲနေတဲ့ခန္ဓာဆိုတော့ဝိပဿနာရှုလို့ရတယ်လို့ပြောတာဒါတော့အောက်မှာစောစောစကားဇေယျလေးတိုင်းပြန်ကြည့်အောင်ပါပဲ နော်လောကီနဲ့လောကုတ္တရာနှစ်ခုကိုပေါင်းပြခြင်းကနော်ခန္ဓာ၅ပါးရိုးရိုးကိုဟောပါတယ်ဒါကအလုံးသိနေတဲ့အတိုင်းနော်ဝိပဿနာရှုပွေရန်အတွက်နော်ဝိပဿနာရှုပွေရန်အတွက်လောကီ ခန္ဓာတသက်ကိုဟောပါတယ်နော်ဒါတော့ဆွဲလန်းတတ်တာကတဏှာပေါ့ဗျာဒါကြောင့်မလို့ဒီခန္ဓာ၅ပါးလေးတော့ဖတ်နှစ်မျိုးလုံးဖတ်ကြည့်ပါဦးဗျာနော်ပထမဒီပထမနံပါတ်1အုပ်စုဖတ်မယ်ခန္ဓာလောကီအပေါင်းလောကုတ္တရာ ရူပခန္ဓာဝေဒနာခန္ဓာတင်ညာခန္ဓာသင်္ခရခန္ဓာဝိညာဏခန္ဓာဥပါဒါနခန္ဓာလောကိတသက်ရူပဥပါဒါနခန္ဓာဝေဒနာဥပါဒါနခန္ဓာတင်ညာဥပါဒါနခန္ဓာသင်္ခါရဥပါဒါနခန္ဓာဝိညာဏဥပါဒါနခန္ဓာဟုတ်ပြီ အဲ့တော့ဒါကစောစောလုံးကအပေါ်ရှင်းပြတဲ့ဟာကိုနော်ပြန်ပြီးတော့ဇရာတွေထည့်လိုက်တာမို့လဲနည်းနည်းတဏ္ဍသားတွေကြည့်လို့ရှင်းအောင်လို့နော်ဒါကြောင့်မိမိတို့ဥပဒနာရှုတဲ့အခါကျလို့ရှင်ဒုတိယဇရာဇရာကွနဲ့ပဲတက်ဆိုင်ပါတယ်နော်ဒါကြောင့်မလို့ဒီဇရာကွကဒါဥပဒနာရှုဖို့ရန်အတွက်ရသော်ဘုရားကဟောထားတယ်လို့အဲ့လိုမှတ်ထားပါပထမဇရာကွကတော့လောကီရောလောကုတ္တရာရောနှစ်မျိုးလုံးကိုရသမျှပေါင်းပြခြင်းလို့နော်ရသော်ဘုရားကခန္ဓာ၅ပါးတည်တည်ကိုဟောတယ် နော်ဝိပဿနာရှုဖို့တူဥပါဒဏ်နဲ့ခန္ဓာ၅ပါးကိုဟောပါတယ်လို့အဲ့ဒါလိုလေးမှတ်ပါပြီးတော့အောက်ကနော်ခန္စကလုံးရဲ့အတိတ်ပဲလေးရှင်းချက်ကလေးတွေကိုသွားအောင်ဆိုဗျာနော်အောက်တစ်ပိုက်တစ်ခုလုံးတွဲဖတ်ပေးပါခန္ဓာဟူသည်ခန္ဓာဟူသည်အစုဟူသောအတိတ်ပဲရှိ၏ထို့ကြောင့်ရူပခန္ဓာရုပ်အစု ဝေဒနာခန္ဓာဝေဒနာအစုစသည်ဖြင့်သိရ၏အစုဟုဆိုသဖြင့်စဘာရီ စုပုံနေတကယ်တော့ရုပ်တွေဝေဒနာတွေစုပုံနေသည်ဟုမဖတ်လေအတိတ်ယုတ်အနာဂတ်ယုတ်ပြစ္ဆုတ်ပံယုတ်၃မျိုးကိုဉာဏ်ဖြင့်စုပေါင်းထားခြင်းသာဖြစ်သည်ထို၃မျိုးပေါင်းစပ်ထားသော အစုကိုပင်ရူပခန္ဓာယုတ်အစုဟုခေါ်သည် ထို့တူအတွင်းယုတ်အပြင်ယုတ်ကျမ်းသောယုတ်နှုသောယုတ်ယုံညံ့သောယုတ်မြတ်သောယုတ်ဝေသောယုတ် ဤသောယုတ်တို့ကိုလည်းဉာဏ်ဖြင့်စုပေါင်းထားခြင်းသာဖြစ်သည် ဝေဒနာစသည်ကိုလည်းဤတိုင်းပတ်အပ်၏ဟုတ်ပြီနော်ကင်ကောင်းပြီအဲ့တော့ခန္ဓာဆိုတာကတော့အလုံးကြားဘူးကြတဲ့အတိုင်းခန္ဓာဆိုတာ အစုလို့ဆိုလိုပါတယ်တဲ့နော်ဒါတော့သူတို့အင်္ဂလိပ်လိုပြန်တော့ group လို့လည်းပြန်ကြတယ် aggregate လို့လည်းပြန်ကြတယ် နော်ဒါတော့ဒါတော့ဒီနေရာမှာအစုလို့ပြောလိုက်တာနဲ့ဦးဇုံနမင်းစီထဲမှာစဘာပုံပဲပုံတဲပုံကြီးတွေပုံတယ်လို့မျိုးစုပုံနေတယ်လို့မမှတ်ပါနဲ့တဲ့နော်စုတယ်ဆိုတာဘယ်လိုစုတာတုံးဆိုရင်နော်ထားပါတော့ကာလအဖြစ်အချိန်ကာလနဲ့ပြောမယ်ဆိုရင်အတိတ်ကဖြစ်ခဲ့တဲ့ယုတ်အနာဂတ်မှာဖြစ်လာမယ့်ယုတ်ပစ္စုပန်မှာဖြစ်လာမယ့်ယုတ်ဒါတော့ဦးဇင်းတို့ရဲ့ခန္ဓာကိုယ်မှာလေ ဘဝအနေနဲ့ပြောမယ်ဆိုလို့ရှိရင်လည်းဟိုးအတိတ်ဘဝတွေကဖြစ်ခဲ့တဲ့ရုပ်တွေမရှိဘူးလားရှိပါတယ်ခင်ဗျာလက်ရှိဖြစ်နေတဲ့ဘဝဆိုရင်ဒါပစ္စုပန်ရုပ်လို့ပြောကြပါစို့ဗျာအကျဉ်းလာမယ့်ဘဝတွေဖြစ်မှာအနာဂတ်ရုပ်ဒါတော့နော်အတိတ်ကဖြစ်ခဲ့တာရဲ့လက်ရှိပစ္စုပန်ရဲ့လာမယ့်အနာဂတ်ရဲ့ရန်တာမဖြစ်သေးဘူးပေါ့လေအေးတခါဒါကဘဝကြီးတွေချပြောတာဘဝမချဘဲနဲ့လက်ရှိဘဝမှာလည်းပဲကဲစဉ်းစားကြည့်လေနော်ဦးဇင်းတို့ရဲ့လက်ရှိဘဝမှာပဲကံကိုငငယ်တော့ကဖြစ်ခဲ့တဲ့ရုပ်တွေ အခုဒီဒီဒီနေ့အခုဒီအသက်ရောက်တော့ရှိသေးလားမရှိတော့ပါခင်ဗျာမရှိတော့ဘူးဒါတော့ဒီနေ့အခုဖြစ်နေတဲ့ယုတ်ကမင်းတို့ပြန်ရောက်တဲ့အခါကျတော့ရှိအောင်မလားမရှိပါဗျာဒါတော့ဖြစ်တဲ့ဒီနေရာမှာဒီဒီယုတ်အစုတွေထဲမှာသွားနေတဲ့သဘောတရားကနော်အဲ့ဒီလိုမျိုးတခါတည်းကာလာအဖြစ်အဲ့ဒီလိုမျိုးတွေပိုင်းခြားပြီးတော့မှသွားနေကြဒီသွားနေတဲ့ process ကတော့တောက်လျှောက်အတန်းကြီးပေါ့နော် အဲ့တော့သူ့ရဲ့သဘောကရူဆိုတဲ့ရုပ်ဆိုတဲ့သဘောကဖောက်ပြန်ပြောင်းလဲပြီးတော့အမျိုးမျိုးသွားနေတာကိုဒါတော့အတိတ်တုန်းကလည်းအဲ့ဒီလိုရုပ်ဖြစ်တယ်လက်ရှိပစ္စုပန်လည်းနော်ဒီလိုဖြစ်တယ်နောက်အနာဂတ်မှာလည်းဖြစ်အောင်ဆိုဒီကာလ၃ခုမှာနော်အတိတ်ကဖြစ်ခဲ့တဲ့ရုပ်ဒီအခုရှိသေးလားမရှိပါဗျာရှိဘူးအခုဖြစ်တဲ့ရုပ်ဒီနောက်လာမယ့်အချိန်ကြာရှိအောင်မလားမရှိပါဗျာမရှိဘူးဒီ၃မျိုးမတူဘူးမတူဘူးဒါတော့ကောင်းပြီနော်နည်းနည်းလေးဟိုရင်လိုအောင်ပြောမယ် နော်ရုပ်တစ်ခုမှဆိုလို့ရှိရင်ရုပ်ရဲ့တက်တန်းအနေနဲ့ရုပ်တစ်ခုဖြစ်ပေါ်လာတယ်ဆိုလို့ရှိရင်ထားပါတော့နံဆိုလို့ရှိရင်လည်းအတူတူပါပဲသူကဥပတိဘဲလို့ဒီလိုသုံးမျိုးမရှိဘူးလားရှိပါတယ်ခင်ဗျာဒါ unit တစ်ခုပဲ unit တစ်ခုဆိုတော့ဥပဆိုတဲ့ပထမဆုံးစဖြစ်ဖြစ်ချင်းဖြစ်ဖြစ်တဲ့ယုတ်ဒါကလောလောဆယ်အလယ်မှာပစ္စုပန်ဖြစ်မဲ့ဖြစ်တဲ့ယုတ်ဒါကအနာဂတ်မှာဖြစ်တဲ့ယုတ်ဆိုတော့နော် ဒါတော့ तू ကဟောဒီအလယ်မှာရှိတဲ့ဟောဒီရုပ်ကို ထောက်ဆပြီးတော့မှနော်ဒီကြံခဲ့တဲ့ရုပ်ကဘာဖြစ်သွားပြီလဲဆိုတော့အတိတ်ဟုတ်တယ်မလားမှန်ပါဗျာတခါနောက်လာမဲ့ရုပ်ကြတော့မဖြစ်သေးတဲ့ရုပ်ကြတော့အနာဂတ်အခုလောလောဆယ်ဖြစ်နေတဲ့အချိန်ကြတော့ပစ္စုပန်ပါပစ္စုပန်အဲအဲ့ဒါလိုပဲဒါကြောင့်မလို့ဦးဇင်းတို့ရဲ့ခန္ဓာကိုယ်မှာရှိနေတဲ့ရုပ်တွေကလည်းပဲဒီအသေးစိတ်လိုက်မယ်ဆိုလို့ရှိရင် every every moment မှာဒီတိုင်းပဲသူသူ့ရဲ့တစ်ခုတည်းတစ်ခုတည်းမှာတော့ unit တစ်ခုမှာတော့မှဖြစ်ဒီပြက်နော်ဒါဒါဖြစ်ဒီပြက်ဒီလိုတစုစီသွားနေတာဖြစ်ဒီပြက်နော်ဒီလိုသွားနေတာ gain နော်အဲ့လိုလိုသွားနေတာအဲ့ဒီလိုမျိုးစုကြည့်လိုက်တဲ့ခါကျတော့နော်အလယ်မှာရောက်နေတဲ့ပစ္စုပန်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီအတိတ်မှာစောစောဖြစ်တယ်ရှိသေးလားမရှိတော့ပါခင်ဗျာရှိသေးမရှိတော့တခါတကယ်လို့ဒီဒီနောက်ကိုရောက်သွားပြီဆိုလို့ရှိရင်အလယ်မှာရှိခဲ့တဲ့ဟာရှိသေးလား ရှိတော့ရှိပါဗျာရှိတော့အဲ့လိုပဲဇက်တဲ့ဇက်တဲ့ဇက်တဲ့ဇက်တဲ့သွားနေတာဒါတော့အဲ့ဒီလိုမျိုးဖြစ်ခဲ့တဲ့ရုပ်ကိုကာလအပိုင်းခြားနဲ့ကြည့်မယ်ဆိုရင်အတက်ကလည်းဒီရုပ်ဖြစ်ခဲ့တယ်လောလောဆယ်ပစ္စုပန်ဒီဘောအလားတူယုံမျိုးနော်အလားတူယုံမျိုးဖြစ်တော့နော်အဲထားပါတော့လာမယ့်အနာဂတ်မှာလည်းဒီလိုဖြစ်လဲအောင်မယ်နော်လောလောဆယ်ပစ္စုပန်မှာလည်းဒါမျိုးဖြစ်တော့ဆိုတော့ဒီယုတ်ကပဲနော်အချိန်အပိုင်းခြားပြင်ကြည့်လိုက်တဲ့ခါကျတော့ကာလာ၃မျိုးကွဲမသွားဘူးလားကွဲသွားပါလေခင်ဗျာကာလာ၃မျိုးကွဲသွားတယ် ကာလာသုံးမျိုးကွဲသွားတာကြည့်လိုက်ခြင်းအဖြစ်ဩနော်ရုပ်တွေမှာငါတို့ကလာကြည့်တော့တခုတည်းလို့ထင်ပေမဲ့သူတို့သွားနေတဲ့ရုပ်ရက်ဒီ process မှာကြည့်လိုက်တဲ့ခါကျတော့အပိုင်းလေးတွေပိုင်းလေးတွေနေမသွားဘူးလားသွားပါတယ်သွားတာပဲဒါကအနုစိတ်ပေါ့နော်အကျန်းကတော့ဘဝကြီးနေချီပြောပေါ့အဲ့တတုံးကလည်းဒီလိုရုပ်ဖြစ်တယ်အနာကလည်းဒီလိုဖြစ်လိုက်အောင်ပဲပိဿပံမှာလည်းဒီလိုတွေဖြစ်နေတယ်ဒါကိုပြောတာဒါကတစုပေါ့နော်ဒါအဲ့ဒီခွဲမဲ့ဆိုရင်ဒါကာလာအဖြစ် ဒီရုပ်တူကိုကာလအပြင်ဒီသုံးခုကိုတစုတွဲလိုက်တဲ့ခါကျတော့အဲ့ဒါအပုံတပုံတဲ့ဒါတော့ခန္ဓာကိုဖွဲ့တယ်ဆိုတာကာလအပြင်ကြည့်ရင်လည်းအဲ့ဒီလိုမျိုးသုံးခုဘောင်ဝင်ရမယ်အဲကာလအပြင်ဘောင်မဝင်ဘူးဆိုလို့ရှိရင်နောက်ထပ်အတွဲတွေရှိသေးတယ်အတွင်းမှာဖြစ်တဲ့အစ္ဆတယုတ်အပြင်မှာဖြစ်တဲ့ဗိဓာယုတ်ဓာတ်တွေနော်တချို့ယုတ်ကကြမ်းတယ်တချို့ယုတ်ကနှုတယ်ဒါကတွဲ နော်တချို့ယုတ်ကညံ့တယ်တချို့ယုတ်ကမြတ်တယ်ဒါကတတွဲနော်တချို့ယုတ်ကဝေးတယ်တချို့ယုတ်ကနီးတယ်ဒါကတတွဲဆိုတော့အတွဲအပြင်ပြောမယ်ဆိုရင်ငါးတွဲမရှိဘူးလားရှိပါတယ်ခင်ဗျာငါးတွဲရှိတယ်ဒါတော့တခုချင်းရေးတွေ့မယ်ဆိုရင်ဆက်တခုပေါ့ဗျာဟုတ်တော့မဟုတ်လားတခုချင်းရေးတွေ့မယ်ဆိုရင်အတိတ်လို့ရေးကြည့်စမ်းပါ အတိတ်အနာဂတ်ပစ္စုပန်အတွင်းယုတ်အပြင်ယုတ်ကြံသောယုတ်နုသောယုတ်ယုံညံ့သောယုတ်ညတ်သောယုတ်ဝေသောယုတ်နီးသောယုတ်ပါဗျာဒါတစ်ခုချင်းရွတ်တာဂရုအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သူကဂရု၅ခုရှိတယ်တဲနဲ့၃၄၅ဘယ်နှခုလဲ၅ခုပါဗျာအုပ်စုပါဗျာအုပ်စု၅စုအဲ့တော့အဲ့ဒီအုပ်စု၅စုကိုတစ်ခုခုတည်းထည့်ကြည့်လိုက် ထက်ကြည့်လို့ဘောင်ဝင်ရင်အဲ့ဒါအုပ်စုဖြစ်သွားတာပဲအဲ့ဒီအုပ်စုကိုခန္ဓာလို့ပြောတာတော့ပေါ့ပြီလားတင်ပါဗျာဦးဇင်းတို့ခင်ဗျားတို့နော်တသက်လုံးခန္ဓာခန္ဓာနဲ့ပြောလာတာအခုမြတ်စွာဘုရားခေါ်တဲ့ခန္ဓာရဲ့သဘောအခုသဘောပေါက်ပြီမလားသဘောပေါက်ပါပြီခင်ဗျာအဲ့ဒါပဲနော်အဲကြောင့်ဝိပဿနာရှုတဲ့ခါကျတော့မိမိတို့ကခန္ဓာဆိုတော့ ဒါကြီးကိုခန္ဓာလို့ထင်ပါစို့လို့ဝိပဿနာဒီခန္ဓာမရှိရဘူးနော်ဒီမြင်လို့ရတယ်ခောက်လို့ရတယ်တီးလို့ရတာကြီးကိုစမ်းလို့ရတော့မရှိရဘူးလို့ပြောတာအဲ့ဒီသဘောခန္ဓာဒါသဘောခန္ဓာခေါ်တယ်ဘာလဲလဲသဘောခန္ဓာပါဗျာသူကသဘောတရားလေးပဲရှိတာနော်သဘောတရားလေးပဲရှိတယ်မျက်လုံးနဲ့မြင်လို့မရလက်နဲ့ကင်လို့မရတီးလို့မရခောက်လို့မရစမ်းလို့မရဒါတော့မျက်လုံးနဲ့လည်းမြင်လို့မရဘူးတီးလို့မရခောက်လို့မရစမ်းလို့မရဆိုတော့ဘာနဲ့မြင်မလဲ မြန်နေပါဗျာခမရ A+ ပဲဟုတ်တယ် this is the only way to see them အဲ့ဒါတခုတည်းသောနိလမ်းပဲအဲ့ဒါပဲညံနေပဲမြင်နေနေဆိုတော့ကံခမရတို့ကျုပ်တို့လက်ကြီးတွေခြေထောက်ကြီးတွေခါးကြီးတွေဗိုက်ကြီးတွေကြည့်ပြီးတော့မှဝိပဿနာရှုတာမှန်နိုင်သေးလားမှန်မှန်ပါဗျာမှန်ဘူးအမှန်ဘူးဒါကြောင့်ဝိပဿနာတကယ်ရှုတဲ့ခါကျရင်အော်ငါတို့က ရုပ်ကြမ်းခန္ဓာအပြင်ခန္ဓာမြင်ခန္ဓာကြီးတွေကိုမြင်ရလို့အသွင်တန်တန်ရှိတဲ့ခန္ဓာကြီးတွေကိုကြောပြီးတော့အတွင်းကတကယ်နော်ပရမတ်ခန္ဓာရအောင်အာယုံပြုရမှာပါလားနော်သဘောခန္ဓာရအောင်အာယုံပြုရမှာပါလားလို့အဲ့ဒါသိသိချင်တာအဲ့ဒါသိသိချင်တာခင်ဗျားတို့လူတွေကအဲ့အပေါ်မှာပဲတင်းနေတာအပေါ်အခွန်ကြီးမှာပဲတင်းခံနေတာဒါကြီးပဲခန္ဓာထင်တာဟုတ်တယ်လေ သုံးတာကတော့ကျုပ်တို့ဓာကြီးခန္ဓာသုံးရတာပေါ့အပေါင်းစုကြီးကိုနောက်ခေါင်းတွေခါတွေခြေတွေလက်တွေစုပေါင်းထားလို့ဒါကိုအစုပေါင်းဖြစ်လို့ခန္ဓာဝိပဿနာရှုတဲ့ခန္ဓာကမဟုတ်ဘူးဖြစ်နေတဲ့ရုပ်သဘောသဘာဝတွေရဲ့အတိတ်မှာဖြစ်တဲ့ရုပ်အနာဂတ်မှာဖြစ်တဲ့ရုပ်ပစ္စုပန်မှာဖြစ်တဲ့ရုပ်ရဲ့သဘောဖောက်ပြန်မှုတွေနော်တခါတလေကြားတယ်တခါတလေနှုတယ်တခါတလေအတွင်းတခါတလေအပြင်တခါတလေကြတော့နော်ဝေးမယ်တခါတလေနီးမယ်အဲ့ဒီသဘောသဘာဝအနေနဲ့ဖြစ်နေတဲ့သဘာဝလေးကိုရှုရတာဒါကြောင့်ဒါကြတော့သဘောခန္ဓာသဘောခန္ဓာကိုဉာဏ်နဲ့ပဲရှုလို့ရတယ် ခင်ဗျားတို့ရှုနေတဲ့ခေါင်းတွေခြေတွေခါတွေလက်တွေကအဲ့ဒါမြေနော်မြေလုံးနဲ့ကြည့်လို့ရတယ်ဒါလက်နဲ့လက်ဆန်းလို့ရတယ်နော်ဒါကြောင့်မလို့လက်နဲ့ဆန်းလို့ရတယ်ဟာမြေလုံးနဲ့မြင်လို့ရတဲ့ခန္ဓာသည်ဝိပဿနာရှုမှတ်ခန္ဓာမဟုတ်ဒါကဥဒုဇယုတ်ကြီးတွေယုတ်ကြမ်းကြီးတွေအဲ့ဒါကြီးကိုသိလို့ဝိပဿနာမဖြစ်ထိုခန္ဓာတို့ဤအတွင်းမှာမြုပ်ွယ်တိမ်ပြီးတော့နော်နည်းနည်းသောအနေနဲ့သဘာဝအဖြစ်တည်သော ပရမတ်ခန္ဓာမြသဘောခန္ဓာမြကိုသာလျှင်ရှုရမည်ဓမ္မသာလျှင်ထိုခန္ဓာတို့၏ဖြစ်ခြင်းပြစ်ခြင်းကိုမြင်ရမည်ဟောဖြစ်ပြနေတဲ့သဘောတရားဆိုတဲ့ဟာကဉာဏ်နဲ့သာလျှင်သိရမှာဖြစ်တဲ့အတွက်ကြောင့်ထိုသဘောတရားတွေကဖြစ်ဖြစ်ဖြစ်ဖြစ်ဆိုတာအဲ့ဒီသဘောခန္ဓာမှာသာရှိတယ်ဟောဒီဥဒ္ဒဇယုတ်ကြီးကတော့အခုကြည့်လဲဒါပဲလက်ကြီးကြည့်နေနော်တော်တော်လေးနဲ့တဏှာလောက်ကြာမှကြည့်လဲဒါပဲမလားဒီမှာဖျားနေ့ဖြင့်ကြည့်လဲဒီလက်ပါပဲဒါပဲကဲဘယ်မလဲပြောင်းတာ ပရမခန္ဓာကြတော့ကဲမြဲသေးလားမြဲပါဗျာမြဲဘူးဟိုမှာခင်ဗျာတ unit ရှိဒီမှာတွက်ပြထားပြီးပြီဒါတ unit တစ်ခုစီတက်နဲ့သုံးဖြစ်ဒီပြက်တက်နဲ့သုံးဖြစ်ဒီပြက်ဒါတ unit တ unit တ unit တ unit ဒါသွားနေတာနော်ယုတ်ကလေးရဲ့ unit လေးအထူးတစ်ခုလေးတွေပဲနော်ဦးဇင်းတို့ဗာလဲဟောတစ်စက္ကန့်ကိုတက်ခနဲ့မြည်လိုက်တဲ့အတန်းလေးကိုတစ်စက္ကန့်လို့ပြောတာမဟုတ်လားတင်ပါဗျာအဲ့ဒါကိုသူတို့ဗာလဲစီစီလီယန်လို့တွက်တာထင်တယ် vibration mount block ဆိုလဲကြားဘူးလား မကြောက်ဘူးပါဗျာအာခင်ဗျာစာရီတော်တော်ဖတ်တာပါ vibration မှာဘယ်လောက်ဆိုလဲသူတွက်ထားတာရှိတယ်အဲ့ဒါက vibration ပေါင်းတွက်တာကဘာနဲ့တူလဲဆိုဦးဇင်းတို့ရေကို H2O လို့ခေါ်သလိုမျိုးတစ်စက္ကန့်ကိုဦးဇင်းတို့ခေါ်တာတစ်စက္ကန့်လို့ခေါ်တာကအပြင်မှာအရသားခေါ်သူတို့ lab ထက်မှာကြတော့အဲ့လိုမခေါ်ဘူးတစ်စက္ကန့်ကိုသူက vibration ဘလောက်နဲ့ညီတယ်ဆိုပြီးတော့အဲ့ vibration ကိုသုံးတာအဲ့ဒီ vibration အများကြီးပဲ tick နဲ့ဆိုမြည်လိုက်တဲ့အချိန်မှာ vibration အများကြီးပဲ billion နဲ့ချီဖြစ်တယ်တဲ့ကဲ ဒါတော့အဲ့ဒီဘီလီယံနဲ့ချီဖြစ်တဲ့အကိုမြင်နိုင်သေးလားမမြင်နိုင်ပါဗျာအဲ့ဒီတိုင်းမှာကျုပ်တို့အတွင်းမှာဖြစ်နေတဲ့အားတွေကိုရုပ်တဘာဝအတွင်းနဲ့ပရမတ်လို့ဖြစ်တာကမြင်မှုခက်တယ်လေဒါကြောင့်မလို့နော်ဉာဏ်တွေပဲသိရတာဒါကြောင့်အဲ့ဒါလောက်ဉာဏ်လို့သူတို့ကနော်ဒီဉာဏ်လွန်အားကြီးတဲ့အခါကျတော့ပန်ကာလဲနေတဲ့အခါမှာနော်လဲနေတဲ့ပန်ကာဒီလက်က6လက်လောက်ရှိတယ်နော်ရထားရင်တော့6လက်မြည်တယ်မြင်ရတယ်လဲသွားတဲ့အခါကျတော့ကဲတလက်မှမမြင်အောင်အဝိုင်းကြီးပဲမြင်ရတာဒါတော့အဝိုင်းကြီးဆိုတော့ မသိတဲ့ကလေးကိုပြောရင်ဒါအဝိုင်းကြီးလို့ပြောမှာမဟုတ်လားကျမဗျာခင်ဗျားတို့လူကြီးတွေကတော့ဟုတ်တယ်လေဟုတ်ဘူးဒါပန်ကာ3လက်ရှိတယ်6လက်ရှိတယ်ဒါလဲနေလို့အဝိုင်းကြီးဖြစ်နေတာလို့ခင်ဗျားတို့ကသိတယ်ကလေးကြမသိဘူးအဝိုင်းကြီးလို့ထင်မဲ့အေးခင်ဗျားဒီတိုင်းမဲ့ခန္ဓာကိုယ်ကြီးကလဲနေတာဒါတော့အရိယာတွေကတော့ဒါခန္ဓာ၅ပါးလို့သိတယ်ကျုပ်တို့ပုထုဇဉ်တွေကြတော့လူကြီးပဲလို့လူပဲနတ်ပဲလို့ထင်တယ်သိနေတာကိုတခုတည်းလို့မြင်တယ်တခုတည်းလို့မြင်တဲ့အတွက်ကြောင့်တက္ကဒိဋ္ဌိကဝင်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါမျိုး အဲအဲ့ဒါလောက်ပဲထားကြဆိုသိကျင်နေခင်ဗျာရှေ့တိုးမှာအဲ့ဒါတရားစကားလောက်တော့မဟုတ်သင်တန်းပြနေတာဆိုတော့ဒီလောက်ပဲတော်ပြီလားအောက်ကလေးနည်းနည်းဖတ်လဲအောင်နော်မှန်ပါဗျာအဲ့ဒါလေးဖတ်အောင်မျိုး7မျိုးခွဲမှခန္ဓာဖွဲ့နိုင်မိတိတရားမဆိုအတိတ်အနာဂတ်ပြစ္ဆုတ်ပံဟု ကာလသုံးပါးခွဲလီ ထိုသုံးမျိုးကို စုပေါင်း၍ခန္ဓာဖွဲ့ကောင်း၏အစ္စဒဗဟိဒအတွင်းအပြင် နှမျိုးကွဲပြားလျင်တော်၎င်းဩကာရိကသုခုမအကျမ်းအနုနှမျိုးကွဲလျင်တော်၎င်းဟိနပဏိတယုံညံ့သောတရားကတမျိုးမွန်မြတ်သောတရားကတမျိုးနှမျိုးကွဲလျင်တော်၎င်းဒူရီတန်တိတန်တိကေအတိခက်၍ဉာဏ်နှင့်ဝေသောတရားကတမျိုးအတိလွယ်သဖြင့်ဉာဏ်နှင့်ဤသောတရားကတမျိုးနှမျိုးကွဲလျင်သော၎င်း ထိုနှမျိုးတို့ကိုဉာဏ်ဖြင့်စုပေါင်း၍ခန္ဓာဖွဲ့နိုင်၏အဲစောတော့ကအဲ့ဒါပြောတာပါသွားပြီလေဒါတော့နော် तू က7မျိုးလုံး꿰စရာမလိုဘူးဒီအုပ်စု5စုထဲမှာတမျိုးမျိုးဝင်သွားရင်ဒါ group ဖြစ်သွားပြီလေနော်တမျိုးမျိုးဝင်သွားရင် ကာလအနေနဲ့ကြည့်လို့နော်အတိတ်အနာဂတ်ပစ္စုပ္ပန် group ထဲဝင်လဲဒါခန္ဓာလို့ခေါ်တာပဲနော် အတွင်းရုပ်အပြင်ရုပ်ဒီလိုနှစ်ခုကွဲရင်လည်းဒါတစု group တစ်ခုဖြစ်သွားပြီနော်ပြီးတော့မှတခါအော်လာရိကတစ်ခုမှဒီကအော်လာရိကနော်ခင်ဗျာဆရာဝန်ဖြစ်ပြီးတော့အော်လာရိကဒုက္ခမဆေးမသိဘူးထင်တယ်။ဗမာပြည်မှာအော်လာရိကဒုက္ခမဆေးလို့ပြောတာရှိတယ်မလားလို့ဗိဓမာတောင်သားတို့တုံးတယ်လေဗိဓမာတောင်သားမှာတုံးတယ်နော်အော်လာရိကဆိုတာအကျန်းအနုဒီနေရာမှာတော့ဒီလိုကျန်းတယ်ဆိုတာကနှမျိုးတုံးတယ် မြင်လို့နော်မြင်လွယ်တိလွယ်သဘောပေါက်လွယ်တာမျိုးကိုကြာရင်လည်းသူတို့ကြမ်းတယ်လို့သုံးတယ်နော်ကန်လို့ကြမ်းတဲ့အမျိုးပြောတာမဟုတ်ဘူးတချို့ကနော်အဲကန်လို့ကြမ်းတာလည်းပါပါတယ်ဒါပေမဲ့ဒီနေရာမှာပြောချင်တာကထားပါတော့ဗျာနော်တင်းနဲ့တက်ပေါင်းရင်ဘယ်လောက်လဲနှစ်ပါဗျာနှစ်တင်းနဲ့တက်ပေါင်းနဲ့နှစ်အဲ့ဒါခင်ဗျခင်ဗျတိတ်သူနောက်ဆုံးနှစ်မှာတွက်ခဲ့တဲ့တင်ချာမှတ်မိသေးလားမမှတ်မိပါ ဘယ်ကလွယ်လဲပြင်းတဲ့တစ်ပေါင်းကလွယ်ပါတယ်ဗျာမူယောသင်္ချာလွယ်တယ်လေအဲ့ဒါဩလာရိကပဲခင်ဗျားမေးလိုက်တယ်နဲ့ခြေချင်းမသိဘူးလားသိပါတယ်ဗျာတကယ်တော့နောက်ဆုံးနဲ့သင်္ချာခေါင်းစဉ်တော့မရှိတော့ဘူးအဲ့ဒါကြတော့ဟာပြန်စင်းစားပေါ်တော့မပေါ်တော့ဘူးကဲခေါင်းစဉ်တော့မပေါ်ဘူးအဲ့ဒါကြတော့သူခုမှနှုတ်သွားပြီခက်သွားပြီလို့ပြောတာဒါကြောင့်တရားတွေမှာမြင်လွယ်သိလွယ်ရင်ဩလာရိကဒါထင်ရှားတယ်လို့ပြောတာသိတာတယ်လွယ်တယ် ဒါပေမဲ့ခက်ခဲတဲ့တရားကြတော့သူကမှနှုတယ်ညံ့တယ်မြင်လို့မလွဲဘူးနားလည်းသဘောပေါက်ဖို့ခက်တယ်လို့ပြောတာဒါကြောင့်အဲ့ဒီလိုမျိုးမြင်လွယ်တဲ့တရားမြင်ဖို့ခက်တဲ့တရားနော်အဲ့ဒီလိုလဲအတိတ်ပဲယူပါဒါလေးတွေကိုပါတကူမှတ်နော်အကျမ်းအမှုဆိုလို့ကင်လို့ရတာလို့ထင်ပါဆိုလို့ပြောတာမဟုတ်ဘူးသဘောပေါက်ဖို့ခက်တာနဲ့သဘောပေါက်ဖို့လွယ်တာပြောတာနော်ပြီးတော့ဟိနပဏိတတဲ့ယုတ်တာနဲ့ညံ့တာဒါတရားတွေမှာယုတ်တဲ့ညံ့တယ်ဆိုတာယုတ်ယုတ်ညံ့တယ်ဆိုတာအကုသိုလ်ပေါ့ဗျာမွန်မြတ်တယ်ဆိုတာကုသိုလ်တရားတွေဘောတော့မလား ဒီလိုလိုလဲကွဲတယ်လေဒါကလွယ်တာပြောတာနော်နားလည်အောင်လို့နောက်ပြီးတော့တခါဒူရီတန်တိအတူတူပဲနော် အသိခက်တဲ့တရားကို နော်ဒူရီဒါကြောင့်မလို့ကလေးတွေတခါတလေကြာရင်မိဘတွေကစာသင်တယ်ဆရာမတွေကစာသင်တယ်နားမလဲတဲ့ခါကျတော့ကလေးတာနားမလဲနင်တော်တော်နားဝေးတာပဲတဲ့မပြောဘူးလားပြောပါခင်ဗျာပြောပါပါဒီကြတော့ဗမာလိုငေါက်လို့မရလို့ဒါဟလားငေါက်လို့ရဗမာလိုငေါက်ချင်ငေါက်နေဦးမှာ အဲ့ဒါ your ear is too far လို့တော့မပြောနဲ့နော်နော်အဲ့တော့ဒီနေ့မှာနားဝေးတယ်ဆိုတာနားဝေးတာပြောနင်းတော်တော့နားညံထိုင်းတယ်လို့ပြောတာဟုတ်တယ်မလားလို့မြမဗျာညံထိုင်းတယ်ဆိုတာနားထောင်တဲ့ပုဂ္ဂိုလ်ကသဘောမပေါက်ဘူးဘာပြောမှမသိဘူးအတိခက်တဲ့တရားကိုဒူတွေလို့ခေါ်တယ်ဒါတော့တိစရာနဲ့တိတဲ့သူရဲ့ညံနဲ့ဝေးတယ်လို့ဖြစ်မနေဘူးလားဖြစ်နေပါဗျာဖြစ်နေတယ်နော်တကြီးတဲ့လူတွေက ပစ္စည်းတစ်ခုကြည့်ဟာဝေးကြီးငါပဲမြင်ပါလဲဆိုနည်းနည်းနည်းနည်းတိုးကြည့်ရတယ်နှီးကြမှမြင်တာလေအဲ့ဒါမျိုးပေါ့ဒါကြောင့်အတိခက်တဲ့တရားသိဖို့လွယ်တဲ့တရားလို့ဒီလိုမျိုးဒါတော့အတိအတိလွယ်တဲ့အတိခက်တဲ့တရားကိုဒူတွေအတိလွယ်တဲ့တရားကိုတန်တိကေဒီလိုမျိုးသုံးပါတယ်ဒါတော့အဲ့ဒီလိုမျိုး group တစ်ခုတည်းဝင်ရင်အဲ့ဒါဉာဏ်နဲ့မှဖွဲ့လို့သိနိုင်လို့နော်ခန္ဓာလို့ဒီလိုခေါ်ပါတယ်ဒါကြောင့်ခန္ဓာဆိုတာအခုပြောခဲ့တဲ့ group ၅ခုထဲမှာတစ်ခုခုကိုဝင်ရင်ခန္ဓာလို့ ဖွဲ့နိုင်ပါတယ်တဲ့နော်ဒါတော့နောက်ကနိဗ္ဗာန်ဆိုတာကြတော့နည်းနည်းလေးပြောရမှာများတော့နော်အချိန်လဲစီသွားပြီဆိုတော့ဒီလောက်ပဲထားကြပါစို့ဗျာနော်နောက်ကနိဗ္ဗာန်ခန္ဓာမဖွဲ့ရတဲ့ကြောင့်တော့နောက်တစ်ပတ်မှာဆက်မယ်နော်သူကတိတ်မြန်မြန်ပြောလို့မရဘူးမြန်မြန်ပြောရင်နားလည်မှာမဟုတ်လို့ဖြည်းဖြည်းပဲပြောရတယ်စိတ်ရှိရှိနေတာလိုက်ကြပြီတော့ gain ဒီနေ့ဒီလောက်ပဲထားကြစို့အားလုံးသာဓုပါ